ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလဇန်9ရက်2021ခုနှစ်ကုလပိုင်း12ရက်တနင်္ဂနွေနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမဝရကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုံဘုံတို့ 38ဖြာမင်္ဂလာတရားဒေသနာတော်များဟောကြားလာခဲ့တာဒီကနေ့မင်္ဂလာတရားတော် အပိုင်း25ခန္တီဆိုတဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့နာယူကြည်ညိုကြနော်ခန္တီစသောဝသတ္တတာတမနာနိစ္စဒတနံကာလေနဓမ္မတာကိစ္စာဣတံမင်္ဂလမုဒ္ဓမံတဲ့ တေဝဗုဒ္ဓမင်္ဂလာနဲ့ပတ်သက်ပြီးတော့တိလိုရေးဖြင့်မေးလျှောက်လာတဲ့ဩနတာယာခန္တိစအကျင့်သီးခံခြင်းသည်၎င်းယာသောဝသတ္တတာစအကျင့်ပြောဆိုဆုံးမလွယ်သူဤအဖြစ်သည်၎င်းတမနာနံယဟန်တော်တို့ကိုယန္တတနေစအကျင့်ဖူးမြင်ရခြင်းသည်၎င်းကာလေနတင့်လျော်သောအခါ၌ယာဓမ္မတာကိစ္ဆာစ အကျင့်တရားဆွေးနွေးခြင်းသည်၎င်းအထိရှိ၏ဧတံဤလေးပါးသည်ကားဥဒ္ဓမံကောင်းမြတ်သော မင်္ဂလာ မင်္ဂလာတရားပေတည်းတဲ့တပြေကံဆိုတော်ဘုရားကြီးရဲ့နှိတ်တရားနော်မင်္ဂလာတရားဒီဂါထာလေးဖြင့်၄ပါးမြတ်စွာဘုရားဟောတာနော်ဒါကိုဘုံဘုံတို့ဆရာကြီးတကုံဥထုမြင့်ကဘလို့ရေးထားတော့ စာဝတ်နေထိုင်ရန်ခတ်သိမ်းစိတ်ကိုချုပ်ထိန်သီးခံလေကြောင်းကျိုးပြညွန်ရှုံးမစကားကိုပြောကြားလာကနာလွယ်စေသူမြတ်ပုဂ္ဂိုလ်ဟူသည်မြကိုမကြာခဏတွေ့ဆုံလေတဘာဝတွေ့မှန်ကန်ရေးဆွေးနွေးမပြတ်ပေအဲ့ဒါမှဗုဒ္ဓဝါဒကဗမင်္ဂလာတွေတဲ့ခန္တီဆိုတဲ့တရားနဲ့ပတ်သက်ပြီးတော့ စာဝတ်နေထိုင်ရံခတ်သိမ်းစိတ်ကိုချုပ်ထိန်သီးခံလေစာရာနဲ့ပတ်သက်လို့အဝတ်နဲ့ပတ်သက်လို့နေရထိုင်ရတာနဲ့ပတ်သက်လို့ကိုယ်ကိုသူများကပြောဆိုလာတဲ့နှိပ်စက်လာတဲ့ဘေးရန်တွေနဲ့ပတ်သက်လို့ကိုယ့်ရဲ့စိတ်ကို မတုံလှုပ်အောင်ဒေါသမဖြစ်အောင် ချုပ်တီးတိခန္ဓာကိုသူကခန္တီလို့ဒီလိုပြောတယ်နော် အဲ့ဒါဘုံဘုံတို့ဒီကနေ့ခန္တီဆိုတဲ့အမျက်ဆုံးအကျင့်လို့မြတ်စွာဘုရားချီးမွမ်းထားတဲ့ဒီသူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ပြောကြမယ်နာယူကြမယ်ပေါ့နော်အဲ့တော့ခန္တီဆိုတာဘာတော့ခန္တီဆိုတာဘာလဲဆိုတာ ਨੇ ပတ်သက်ပြီးတော့လူတိုင်းအကျဉ်းများဖြင့်တော့အတိပ္ပယ်နားလည်ပြီးသားတိခဏတဲ့သဘောပေါ့နော်တော့တိခဏတယ်ဆိုတာ ဘာတွေရဲ့ပုံမှာသီးခန္ဓာတော့ခန္တီရဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ဘုံဘုံတို့ပါရမီ7ပါးမှာခန္တီပါရမီနဲ့ပတ်သက်ပြီးမြတ်စွာဘုရားအဓိပ္ပာယ်ဖွင့်ပြထားတဲ့အကြောင်းအရာလေးတွေပါရမီ7ပါးတရားနာဘူးတဲ့ပုံကိုယ်တွေဆိုရင် နားထဲမှာယဉ်နေပြီလားဖြစ်မယ်ပေါ့နော်သူမိတာရှင်ရဲ့တဲ့က ဖျားဖြစ်ဖို့အတွက်သူဘလို့ကြိုးပမ်းအထောက်ရမလဲလို့နီလန်းကိုရှာတဲ့အခါမှာပါရမီ7ပါးဆိုတဲ့မြင့်မြတ်တဲ့လမ်းစဉ်ကြီးတွေကိုသူတွေ့တယ်ပေါ့နော်အဲ့ဒီမှာခန္တီနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘလို့ဟောထားတော့ယထာပိပထဝီနာမသူစိန်ပိအတုစိန်ပိစတဗ္ဗံတဟတိနေခေပနာ ကရောတိပရိကံတယတထေဝတွံပိတဗ္ဗေတံတမနာဝမနကမော ခန္တီပါရမီတံကန္တဝတံဘောဓိံပါပုနိတတိတဲ့အဓိပ္ပာယ်ကမြေကြီးဆိုတာတဲ့သူ့ဘောကိုစင်ကြယ်တာတွေပဲပြစ်ပြစ်မစင်ကြယ်တာတွေပဲပြစ်ပြစ်ဘာတွေပဲပြစ်ချလိုက်ပြစ်ချလိုက်အားလုံးကို တူညီစွာပဲသူဟာခံယူလိုက်တယ်ပေါ့ကောင်းတာတွေပြစ်ချလိုက်လို့လည်းတက်ကြွတဲ့သဘောမရှိမကောင်းတာတွေပြစ်ချလိုက်လို့လည်းပဲစိတ်ဆိုးတဲ့သဘောနှိမ့်ကြတဲ့သဘောမရှိ တပ်ပံတဟတိနိခေပံဘာတွေပဲသူ့ပေါ်ကိုကြလာကြလာသူဟာခံယူထားလိုက်တယ်ဒါကိုပြန်ပြီးတော့ဆန့်ကျင်ပဲလုပ်တယ်ဆိုတာမရှိဘူးတဲ့အဲ့လိုပဲတဲ့သင်ဟာလည်းပဲတင့်ပေါ်မှာမျက်မျက်နိုးနိုးနှုတ်ချစ်ချစ်ခင်ခင်ကောင်းကောင်းမွန်မွန်ဆက်ဆံတာပဲဖြစ်ဖြစ်ရွှန်ရှာမုန်းတီးတဲ့စိတ်နဲ့စူးစူးဝါဆက်ဆံတာပဲဖြစ်ဖြစ်ဘယ်လိုအခြေအနေမျိုးကိုမဆို တူညီတဲ့စိတ်ထားနိုင်မယ်ဆိုလို့ရှိရင်သင်ဟာအရဟတမညာတပညုတညာကိုရလို့ဖျားစင်စေဧကံဖြစ်လိမ့်မယ်လို့သူ့ကိုယ်သူဆုံးမတော့ဒါကိုကြည့်မယ်ဆိုရင်ခန္တီဆိုတာဘာလဲကောင်းတာနဲ့ပဲတွေ့တွေ့ဆိုးတာနဲ့ပဲတွေ့တွေ့ကောင်းတာနဲ့တွေ့လို့လည်းပဲစိတ်မတက်မကောင်းတာနဲ့တွေ့လို့လည်းပဲစိတ်မပြတ်ဖဲနဲ့နော်ခံယူနိုင်တဲ့သဘောလေးကိုဒါခန္တီလို့နားလည်ရဥပမာမြေကြီးလို့ဒီလိုမျိုးပြောတယ်နော် ဒါကမြတ်စွာဘုရားကိုတော်တိုင်ခန္တီနဲ့ပတ်သက်ပြီးတော့ပြောထားတာလေးကိုဘုံဘုံတို့ဆက်ဆက်ပြီးတော့စဉ်းစားတရားကိုပြောတာပေါ့နော်နောက်ပြီးတော့ဒီအဓိပ္ပာယ်တွေကိုပဲယူပြီးတော့ရွှေကျင်စတော်ဘုရားကြီးကသူ့ရဲ့တပည့်တွေကိုစုံမတယ်စုလသိတ်တကောဝါဒမဟာသိတ်တကောဝါဒဆိုတဲ့အလွန်ကောင်းမွန်တဲ့ကျမ်းစာရှိတယ်အဲ့ဒီမှာခန္တီတံဝရကထာဆိုပြီးတော့ရေးတဲ့နေရာမှာခန္တီနဲ့ပတ်သက်ပြီးတော့စတော်ဘုရားကြီးကဘယ်လိုရေးတော့ ယထာဟိမေရိနီတဗ္ဗံဝရဝရံပိအာဂတံတန်တော်ခမန္တိဧတာယတေနာဥစတိခန္တိတာမြေကြီးဆိုတာတဲ့သူ့ပေါ်မှာမြတ်တာတွေပဲကြကြမမြတ်တာတွေပဲကြကြသူဟာဒန်းတူပဲဒီဟာရဲ့ပုံမှာနစိတ်ဆိုတာစိတ်ပြက်တာဝမ်းသာတာတက်ကြွတာမရှိဘဲနဲ့ခံယူလိုက်တယ်လို့မျိုးတန်တော်ခမန္တိဧတာယသူတော်ကောင်းဟာလည်းပဲဘလို့အရာတွေမဲတွေ့တွေ့ တီးခံလိုက်တယ်ခံယူလိုက်နိုင်တယ်ဆိုရင် တေနဥစ္စတိခန္တိတာအဲ့ဒါခန္တိပဲလို့ဒါကသောတော်ဝပါဠိတော်လေးကိုကြည့်ပြီးတော့ဆရာဘုရားကြီးရေးပုံရနောက်ထပ်ထပ်ပြီးတော့ရေးထားတာလေးကတမျိုးမှတ်သားစရာရှိတယ်ပေါ့အဲ့ဒါကြတော့ဆရာကြီးကဘလို့ရေးတော့ယထာဝါအာယုဒံတပ်ပံဝေဒံဝေဒံပိအာဂတံတန်တော်ခဏန္တိဧတာယတေနဥစ္စတိခန္တိတာအဲ့ဒါဘာပြောလို့ဆိုတော့ ဒီကို့မှာလက်နဲ့ရှိတယ်ဆိုလို့ရှိရင်နော်ရန်တွေဘလို့ပဲလာလာအဲ့ဒီလက်နဲ့နဲ့ရန်တွေကိုကာကွယ်လို့ရတယ်ဝင်လာသမျှရန်တွေကိုအဲ့ဒီလက်နဲ့နဲ့အကုန်လုံးတူးဖြိုပစ်လိုက်လို့ရတယ်ဖြက်စီးပစ်လိုက်လို့ရတယ်ကို့မှာအလွန်ကောင်းတဲ့လက်နဲ့ရှိမယ်ဆိုရင်ဘယ်ရန်သူလာလို့မှကြောက်စရာမလိုလာသမျှရန်သူကိုဒီလက်နဲ့နဲ့ချင်းမုံပစ်လို့ရတယ်ပေါ့နော်အဲ့ဒါလိုပဲတဲ့တန်တော်ခဏန္တိဧတာယတေနာဥစတိခန္တိတာ သူတော်ကောင်းရဲ့တန်တံမှာခန္တီဆိုတဲ့သီးခံခြင်းသာရှိမယ်ဆိုလို့ရှိရင်ဘယ်လိုအရာတွေပဲလာလာအဲ့ဒီအရာတွေကိုသူဟာခြေမုံပြစ်နိုင်တယ်ပေါ့ဒါကြောင့်လက်နဲ့လိုရန်သူတွေကိုခြေမုံပြစ်နိုင်တဲ့လက်နဲ့လိုအလွန်အစွမ်းတတိရှိတဲ့ဒီခန္တီတရားဟာသူတော်ကောင်းရဲ့တန်တံမှာကိန်းနေပြီဆိုလို့ရှိရင်အရာအလုံးကိုသူဟာအဆင်ပြေပြေကြော်ဖြတ်သွားလာနိုင်တယ်အဆင်မပြေတာတွေကိုခန္တီတရားနဲ့ခြေဖြတ်ပြစ်လိုက်နိုင်တယ် တူးဖြိုပြစ်တယ်ပေါ့နော်အဲ့တော့ခမန္တိတီးခံတယ်ခဏန္တိတူးဖြိုတယ်လက်နက်ဟာရန်သူတွေကိုဖျက်ဆီးတူးဖြိုပြစ်လိုက်တယ်လို့မျိုးတီးခံခြင်းရှိမယ်ဆိုရင်ဘဝမှာဘလို့အရာတွေနဲ့ပဲတွေ့ကြုံတွေ့ကြုံသူ့ရဲ့စိတ်ထဲကိုမပျက်စီးစေတတ်တဲ့ကိလေသာတရားတွေဝင်ပြီးတော့နှိပ်စက်နိုင်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးပြောတာဒါခန္တီနဲ့ပတ်သက်ပြီးတော့ဘုံဘုံတို့စဉ်းစားတရားကောင်းတဲ့အချက်လေးတွေကိုပြောပြတာပေါ့နော်အဲ့တော့ခန္တီဆိုတာ များသောအားဖြင့်ကောင်းတာနဲ့ပဲတွေ့တွေ့မကောင်းတာနဲ့ပဲတွေ့တွေ့ကောင်းတာနဲ့တွေ့လို့လည်းပဲလောဘမဖြစ်ဆိုးတာနဲ့တွေ့လို့လည်းပဲဒေါသမဖြစ်အောင်စိတ်ကိုထားနိုင်တာခန္တီလို့နားလည်ထားကြတယ်ဒါပတိအများစု နားလည်ထားတာကမကောင်းတဲ့အခြေအနေတွေတွေ့ကြုံလာတဲ့အခါမှာဒေါသမဖြစ်အောင်ထိမ့်သိမ့်နိုင်တာကိုဒါခန္တီလို့နားလည်ထားကြတာပေါ့နော်ဒါလည်းမှားသလားဆိုတော့မမှားပါဘူး။ဘာလို့ဆိုဘုမုန်းတို့ကကောင်းတာတွေကိုကြတော့အရင်ကြီး စိတ်ကကြိုးစားပြီးတော့ကြိတ်မိတ်ပြီးတော့နော်သီးခံနေရတယ်လို့မရှိဘူးလေမကောင်းတာတွေကိုသာလျင်သီးခံနေရတယ်ဆိုတာကထင်ရှားတာပေါ့ဟုတ်လားဒါကြောင့်မကောင်းတာတွေနဲ့တွေ့လာတဲ့အခါမှာကိုယ့်ရဲ့စိတ်ကိုဒေါသမဖြစ်အောင်နော်ကြိုးပမ်းအားထုတ်တာကိုခန္တီလို့လွယ်လွယ်လေးနားလည်ရမယ်ပေါ့နော်အဲလိုဆိုရင်ဘုံဘုံတို့ဘာတွေကိုဘလို့သီးခံမတော့နော်သီးခံရမယ့်အရာတွေကဘာတွေတော့ဒါကိုဆက်ပြီးတော့မှတ်သားကြည့်နော်သီးခံရမယ့်အရာတွေကဘာတွေတော့ ပဝန္တောအင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာ နာဂတုတ်တံဆိုတာရှိတယ်။အဲ့ဒါဘုံဘုံတို့တန်ဖိုးရှိတဲ့လူဆိုတဲ့ခေါင်းစဉ်လေးနဲ့အဲ့ဒီတုတ်တံလေးကို မကြာခဏဟောဘူးတယ်ပေါ့နော်။အဲ့လိုဟောတဲ့နေရာမှာဥမာကဘာပေးတုံဆိုတော့ဘရင်ရဲ့ဆင်နဲ့ဥမာပေးတာ။နော်ဘရင်ရဲ့ဆင်ကအင်္ဂါရဲ့၄ချက်နဲ့ပြည့်စုံရင်ဘရင်ရဲ့အသုံးဆောင်ယတနာထိုက်တဲ့တန်ဖိုးရှိတဲ့ဆင်ဖြစ်သွားတယ်ပေါ့။အဲ့ဒီဆင်မှာရှိရမယ့်အင်္ဂါရ၄ချက်ကဘာလဲဆိုတော့ သောတာစဟောတိဟန္တာစခန္ဓာစခန္ဓာစဆင်ဦးကြီးရဲ့စကားကိုနားထောင်ရပြီဆန့်ကျင်ဘက်ရန်သူတွေတွေ့ကြုံလာပြီးတိုက်ခိုက်လာပြီးစစ်ပွဲဖြစ်လာပြီးဆိုရင်ရန်သူတွေကိုတပ်ဖြတ်ချေမှုန်းနိုင်စွမ်းရှိရမယ်ဟုတ်လားနောက်ခန္ဓာစအဲ့လိုစစ်ပွဲမှာ တိုက်ပြီးခိုက်ပြီးဆိုရင်တစ်ဖက်ရဲ့နော်တိုက်ခိုက်လာမှုအမျိုးစုံ တွေ့ကြုံလာတဲ့အခြေအနေဆိုးတွေကိုခံနိုင်ရရှိရမယ်ကန္တာစ ရှင်ဦးကြီးကဒီရက်ဒေတာကိုသွားလို့ခိုင်းလာပြီဆိုရင်မရောက်ဘူးတဲ့အရက်ဒေတာပင် ဖြစ်တော်လဲပဲမကြောက်မရွံ့နောက်မတွန့်ပဲနဲ့ရဲရဲဝံ့ဝံ့သွားရဲလာရဲရှိရဒါဘင်းရဲ့ဆင်မှာရှိရမယ့်အင်္ဂါရ၄ခုပေါ့နော်ရှင်ဦးကြီးရဲ့စကားကိုနားထောင်ရမယ်ရန်သူတွေကိုတပ်ဖြတ်နိုင်စွမ်းရှိရမယ်ရန်သူတွေနဲ့တပ်ဖြတ်လို့ကိုထိခိုက်လာပြီဆိုရင်လည်းခံနိုင်ရရှိရမယ်မရောက်ဘူးသေးတဲ့အရက်ပင်ဖြစ်တော်လဲပဲသွားလာရဲတဲ့တတ္တိရှိရမယ်အဲ့ဒါလိုပဲတဲ့ယဟန်တစ်ပါးမှာ အဲ့ဒီဆင်းရဲတဏမှာရှိတဲ့အင်္ဂါရမျိုးနဲ့တူတဲ့ဓမ္မတရားလေးမျိုးရှိမယ်ဆိုရင်အဲ့ဒီအဲ့ဒီယံဟာအာဟုနေယပါဟုနေယဒက္ခိနေယအင်စလိကရဏီယအနုတ္တရံပုံညခေတံလောကတဂုံ၅မျိုးအရဝေးကယူလာတဲ့ဝတ္ထုပစ္စည်းတွေကိုတောင်းလှူခံယူထိုက်တယ်ဧည့်သည်လုံကထားတဲ့ဝတ္ထုပစ္စည်းကိုလှူခံယူထိုက်တယ်ညတ်သောလူကိုခံယူထိုက်တယ်လက်ဥချီမှုရှိခိုးခြင်းကိုခံယူထိုက်တယ် အလွန်မြင့်မြတ်တဲ့ကုသိုလ်ကောင်းမှုမျိုးစေ့ကိုစိုက်ပျိုးကျဲချရာအမျက်ဆုံးသောလေယာမြေကောင်းတစ်ဖွဲဖြစ်သွားတယ်လို့ဟောအဲ့တော့အဲ့ဒီအင်္ဂါရလေးချက်ကဘာတော့သောတာစစင်ကြီးဟာနားထောင်တတ်တယ်လို့စင်ဦးသီးရဲ့တကားကိုနားထောင်တတ်တယ်လို့မြတ်စွာဘုရားရဲ့ဒေသနာတော်တွေအဆုံးအမတွေကိုနားထောင်နိုင်စွမ်းရှိရဟုတ်လားဟန္တာစစင်ကြီးဟာစံကျူဘက်ရန်သူတွေကိုတပ်ဖြတ်နိုင်စွမ်းရှိတယ်လို့ကိုယ့်ရဲ့စိတ်ထဲမှာအကြောင်းအားလျော်စွာဖြစ်ပေါ်ဖြစ်ပေါ်လာတဲ့ ကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိဟိတဝိတ္တလို့ဆိုတဲ့လောဘဒေါသတွေနဲ့ရှင်တဲ့အတူရေးစိုးတွေကိုပယ်တတ်နိုင်စွမ်းရှိရမယ်အကုသိုလ်တွေကိုပယ်တတ်နိုင်စွမ်းပယ်ရှားနိုင်စွမ်းရှိရမယ်လို့ပြောတာဒါတင်စားပြောတဲ့စကားတွေပေါ့နော်နောက်ခန္ဓာစစင်ကြီးဟာခန္ဓာရင်ရှိတယ်လို့နော်ယဟန်တပါးဟာလည်းတီးခံရမယ်စင်ကြီးဟာမရောက်ဘူးတဲ့အရက်ဒေတာကိုရောက်အောင်သွားရဲတယ်လို့ယဟန်တပါးဟာလည်းမရောက်ဘူးတဲ့ရက်ဒေတာကိုရောက်အောင်သွားရမယ်မရောက်ဘူးတဲ့ရက်ဒေတာဆိုတာဘာတုံးဆိုတော့နိဗ္ဗာန်ကိုပြောတာ ဟုတ်လားအဲ့တော့အဲ့ဒီအင်္ဂါရက်၄ချက်ထဲမှာခန္တာစဆိုတဲ့ခန္တီဆိုတာတပါးပါလာတယ်နော်အဲ့ဒီမှာမြတ်စွာဘုရားခန္တီဆိုတာကိုနော်သီးခံရမယ်ဆိုတာ ਨੇ ပတ်သက်ပြီးတော့ဘာတွေကိုဘလို့သီးခံရမလဲဆိုတာလေးကိုဟောထားတာအဲ့ဒါကခန္တီနဲ့ပတ်သက်ပြီးတော့မဖြစ်မနေတိထားတဲ့ဓမ္မဗဟုတုတပေါ့နော်ခန္တီတရားကိုလက်တွေ့ကျင့်သုံးလို့စိတ်ရှိကြတဲ့ပုံကိုယ်တွေဒါကိုနားလည်ထားတဲ့နဲ့မှတ်သားထားတဲ့နဲ့ပေါ့ အဲ့ဒီမှာမြတ်စွာဘုရားခန္တီဆိုတာနဲ့ပတ်သက်ပြီးတော့ဣဒဘိခွေခမောဟောတိတိတတ္တဩနတ္တဇိကိစာယပိပါတာယဒန္တမကတဝါဒတပတတိတပတံဖတ္တနံဒုရုဒ္ဒနံဒုရာကတနံဝဆနပဋ္ဌာနံဥပ္ပန္နနတတိရိကာနဝေဒနာနဒုက္ခနတိဗ္ဗာနခရဏကတုကနံအတာတာနအမနာပါဏပါဏဟာရဏအဓိဝန္တကဇာတိကောဟောတိလို့အဲ့ဒါလိုအဓိပ္ပာယ်ဖွင့်တယ်အဲ့ဒီမှာအချက်၅ချက်ဘုံဘုံတို့မှတ်ရမယ်ပေါ့နော် သိခံရမယ့်အနေအထားလေးတွေကို၅ပိုင်းပိုင်းပြီးတော့မြတ်စွာဘုရားဟောတာသူကလွယ်ကူရာလေးကနေပြီးတော့သိခံဖို့ခက်ခဲတဲ့အနေအထားတွေရောက်အောင်အစီအစဉ်တကျမြတ်စွာဘုရားဟောသွားတယ်ပထမဘာကိုသိခံရမှာတော့နော်ဣဒဘိခွေခမောဟောတိတိတတအုံနတ္တဟောတိတတအုံနတ္တအေးကိုအပူကိုတီးခံရမယ်။ယာတိဥဒုကိုပြောတာ။တော့ယာတိဥဒုဆိုတာဘုံဘုံတို့ လွန်ဆန်နိုင်တဲ့အရာမဟုတ်ဘူးနော်ပူလာတယ်အေးလာတယ်သူနဲ့တူပြီးတော့စိတ်တူပြီးတော့ရံဖြစ်နေလို့လည်းပဲ तू ကပြောင်းလဲသွားမှာမဟုတ်ဘူးပူလာပြီဆိုရင်ကိုယ့်အကိုတက်နိုင်တဲ့များကြမ်းဖမ်းပြီးတော့အေးအောင်နေဖို့ပဲရှိတယ်အေးလာပြီဆိုရင်တက်နိုင်တဲ့များကြမ်းဖမ်းပြီးတော့နှွေးအောင်နေဖို့ပဲရှိတယ်သူ့တော့ဘုံဘုံတို့တွေကစိတ်တူပြီးတော့နော်ဆန့်ကျင်ဘက်လှုပ်ပြီးတော့နော်ဒေါသနဲ့တုံ့ပြန်လို့လည်းဘာမှအကြောင်းကထူလာတာမဟုတ်လက်တွေ့ကြုံလာတဲ့ဒီရာသီဥတုပူခြင်းအေးခြင်းကိုဘုံဘုံတို့တွေဟာ ဒါမကင်းနိုင်တဲ့တရားတွေတဘာဝတရားတွေဆိုပြီးတော့နားလည်မှုနဲ့နော်ဒေါသမဖြစ်အောင်ယာတိဥဒုကိုရင်ဆိုင်နိုင်ဖို့လိုတယ်။ဒါမြန်လွယ်လွယ်လေးလို့မထင်နဲ့နော်။ယာတိဥဒုကြောင့်စိတ်တူရတာတွေအများကြီးမရှိဘူးလား။ရှိရနော်။ဒါအခြေခံလေးကစားဖះဟောတာဟုတ်လား။တိတတအုံနတတဲ့ဒါတစ်ပိုင်း။နောက်ဇိကိဇာယပိပါတာယဟောစာလောင်မှုသိချင်းကိုသိခံရမယ်တဲ့ဟောတက်လာပြီနော်။ခန္ဓာကိုယ်ကြီးက ထည့်ထားတဲ့အစာအာဟာရကိုဖြုံတီးရင်းနဲ့လောင်ကျွမ်းရင်းနဲ့ရှင်သန်ရတာ။အိုးဘုံဘုံတို့နော်တစ်ချိန်ပြီးတစ်ချိန်ရှင်သန်နေတယ်ဆိုတာအလကားရတာမဟုတ်ဘူးနော်။ဟိုမိစာလေးမီးစီတဲ့ဟိုမီးစာလေးထည့်တော့မီးထွန်းထားတယ်မီးလေးတောက်နေတယ်။ဒီမီးတောက်လေးကအလကားတောက်နေတာမဟုတ်ဘူး။မီးစာကိုလည်းဖြုံးတယ်၊စီကိုလည်းဖြုံးတယ်။ဟုတ်တယ်မို့လား။ဖြုံးစရာမီးစာမရှိတော့ဘူး။ဖြုံးစရာစီမရှိတော့ဘူးဆိုရင်မီးရဘာဖြစ်သွားတော့ငြိမ့်သွားတယ်။ အဲ့လိုပဲဘုံဘုံတို့ရှင်သန်းနေတယ်ဆိုတာမီးတောက်ပဲတောက်နေတယ်အလကားရှင်နေတာမဟုတ်သူဖြုံရင်းနဲ့ကုံအောင်လုံရင်းနဲ့သူမီးတောက်နေတာပေါ့နော်ရှင်သန်းမှုဘာတွေကိုဖြုံနေအောင်ဆိုရှေးကံလူဘဝမှာနေရမဲ့ကံတရားရှိတယ်မမြင်ရဘူးသို့တော့အဲ့ဒါကိုဘုံဘုံတို့တရက်ကုံသွားပြီဆိုရင်တရက်စာနေဖို့အတွက်ကံတရားလဲကုံသွားတယ်နော်အဲဘယ်လောက်လုတ်ခဲ့တယ်လဲတော့မသိဘူးပေါ့ဟုတ်လားအဲ့ဒီမှာမြင်လွယ်သိလွယ်တာကကံစိဥတုအာဟာရ ဒီအကြောင်းတရားတွေနဲ့ရှင်သန်နေတဲ့နေရာမှာအာဟာရကိုဖြုံရင်းနဲ့ရှင်သန်နေရတယ်ဆိုတာအလွန်တင်ရှားတယ်တနေ့နှစ်ခါလောက်ထည့်တယ်လူတွေဆိုတနေ့သုံးခါလောက်ထည့်တယ်ဟုတ်လားထည့်ပြီးတော့လည်းပဲနောက်နေ့မထည့်ဘဲနေလို့ရမလားမရဘူးထပ်ထည့်ရှင်သန်ခြင်းမိတော့ကအမြဲတမ်းအဲ့ဒါကိုလောင်ကျွမ်းတယ်ကုန်ခန်းအောင်လုပ်တယ်ဟုတ်လားအဲ့ဒါနောက်နေ့ထပ်ပြီးတော့ထည့်တယ်မသိမချင်းထည့်ရမှာနော် ဟုတ်လား အဲ့တော့ပြောချင်တာကဒီစားလောင်နဲ့မှုတ်သိတယ်ဆိုတာခန္ဓာကိုယ်ကြီးရဲ့ရှောင်လွှဲလို့မရတဲ့သဘာဝတရားစားလာတဲ့အချိန်မှာဘုံဘုံတို့စိတ်မတူဖို့လိုတယ်လို့ပြောတာဒါကိုနားလည်မှုနဲ့ဘာလို့မတုံးတီးခံရမယ်တိတတအုံနတအပူရေးကိုတီးခံရမယ်ဇိကိဆာယပိပါလာယဆလမုတ်သိချင်းကိုတီးခံရမယ်အမြန်မြန်ပြောမှဖြစ်မယ်နောက်ပြောချင်တာလည်းအများကြီးပဲဟုတ်လားဒန္တမကတဝါတာတပတတိတဖတံဖတန္တမှက်ချင်းရင်လေးနေမွေး မွေနေပူမွေကင်းတန်းတို့ကိုလည်းသိခံရမယ်တဲ့ပို့ကောင်မွားကောင်လေးတွေအိဆန်လေးတွေကိုနဲ့ထိဆက်နေတာလေးတွေရှိတယ်အချင်းကြိုက်တယ်ဂျဘိုးကြိုက်တယ်တခါလေဘာကောင်ကြိုက်တော့မှမသိဘူးသိခံရတာပဲเนาะစိတ်တူနေလို့မရဘူးဟုတ်လားပြီးတော့ဗာသိခံရမလို့ဒုရုဒ္ဒနံဒုရာကတနံဒုရာဝဆနံပဝန်းကျင်ကကိုယ်မကြိုက်လို့ဓမ္မမဟုတ်သူတို့ကြားတဲ့သတင်းတွေမှားနေလို့ပဲဖြစ်ဖြစ်ပေါ့လေကိုယ်အကြောင်းမကောင်းပြောကြတာ ကိုယ့်ကိုကဲ့ရဲ့ရှုံချရတာအဲ့ဒီကြမ်းထမ်းတဲ့သကားသံတွေကိုလည်းသိခံရမေးတဲ့ဒါလည်းရှောင်လို့မရဘူးနော်ခုဒီဥစ္စာတွေကစဉ်းစားကြည့်ရင်အလွန်ကိုပဲလေးနက်တဲ့အကြောင်းအရာတွေလို့ဘုံဘုံမြင်တယ်အပူကြီးရှောင်လို့မရဘူးဆာလမုတ်သိချင်းရှောင်လို့မရဘူးပိုးကောင်မွားကောင်လေးတွေရှောင်လို့မရဘူးဘလောက်တန့်ရှင်းနေနိုင်တယ်ပြောပြောတခါမဟုတ်တခါတော့သူတို့ကလည်းတွေ့ရသေးတာပဲဟုတ်လားပြီးရင်ပါတော့ပဝန်းကျင်ကပြောလာတဲ့အတန်အတူတူနေတဲ့လူချင်းချင်းပြောရင်းဆိုရင်းနဲ့စိတ်တူကြတာတွေမရှိဘူးလား ဘာလို့စိတ်တိုးတာတော့အဲ့ဒီအတန်သိမခံနိုင်လို့ပေါ့ဟုတ်တယ်မဟုတ်လားကိုယ်မကောင်းပြောအလွန်ကိုပဲစိတ်ဟာဘာလို့တော့ထိခိုက်လွယ်တယ်ပေါ့နော်ပြောရရင်ဘုံဘုံတို့ပုထုရှင်တွေဟာမြတ်စွာဘုရားပေးထားတဲ့ဥမာရဆိုရင်အနာဟောင်းနဲ့တူတဲ့လူတွေပဲအနာဟောင်းကြီးကနော်ဒုက္ကလေးနဲ့အိုးချမ်းပဲ့လေးနဲ့တခုခုလေးနဲ့ထိလိုက်မိတာနဲ့သူကသွေးပုတ်တွေပြီပုတ်တွေတန့်ထွက်လာတာအနာအိုအနာဟောင်းကြီးဆိုတော့ထဲထဲကသွေးပုတ်ပြီပုတ်တွေရှိတာ哦 အဲ့လိုပဲဘုံဘုံတို့တွေတွေကများသောအားဖြင့်နည်းနည်းလေးပြောတာနဲ့ကိုပဲစိတ်ကမခံနိုင်ဘူးပေါ့နော်မကျေနပ်မှုမနှစ်သက်မှုကိုထင်ရှားပြတယ်လို့ဘုရားအဲ့လိုဟောတယ်အနာဟောင်းနဲ့တူတဲ့လူလို့ပြောတယ်အဲ့ဒါဘုံဘုံကတော့တော်တော်များများတော့ကိုယ်အပါဝင်ပဲအနာဟောင်းနဲ့တူတဲ့လူပဲများတယ်ဘာလို့ဆိုတော့စမ်းကြည့်လိုက်လေနည်းနည်းတော့ပြောလိုက်တာနဲ့ကိုပဲဘုံဘုံတို့ကစိတ်ကတူပြီးသားပဲမျက်နှာပြက်သွားတာပေါ့နော်အဲ့ဒါမကျေနပ်မှုမနှစ်သက်မှုကိုထင်ရှားပြလိုက်တာပေါ့ဟုတ်လားဒါကြောင့် ဒုရုဒ္ဒနာဒုရာဝစနံစကားကြမ်းကြမ်းတွေမကောင်းတာတွေဘာလို့မတော့တီးခံရနောက်ဆုံး၅ခုမြောက်တီးခံရမှာကဘာလဲဆိုတော့ဥပ္ပန္နာနံတတိတိကာနံဝေဒနာနံခန္ဓာကိုယ်ကြီးကမဖြစ်ချိန်ကြလို့ဖြစ်လာတဲ့ယောဂါတွေကြောင့်ခံစားရမယ့်ဝေဒနာဆိုးတွေနော်ဘုံဘုံတို့ခန္ဓာကိုယ်ကြီးကအခုချိန်တက်တောင့်တက်တာရှိနေပြီမလို့အဲ့ဒီဒီကိုခြိတက်နေတာနော်ကြမ်းတမ်းတဲ့ခက်ထန်တဲ့ နော်ခရာဏံကတုကာဏံတိဗ္ဗာဏံအလွန်ပြင်းထန်တဲ့အော်ဟစ်နေရလောက်အောင်ကိုပဲလူလှိမ့်နေရလောက်အောင်ပဲခံရခက်တဲ့ဝေဒနာတွေဟာတစ်ချိန်မှာတွေ့ရအောင်မှာကြုံရအောင်မှာဟုတ်လားအခုကတကြီးလေးပါညီညွတ်မျှတနေလို့ဘုံဘုံတို့ဟာပြုံပြုံရွှင်ရွှင်နဲ့တတ်တော့တတ်တာနဲ့နေနိုင်တာကိုတကြီးလေးပါကလည်းအမြင့်ညီညွတ်မျှတနေမှာမဟုတ်သူတို့ကလည်းပဲလွန်ကဲတာတွေညော့တာတွေဆိုတာဖြစ်လာမယ်ဖြစ်လာတဲ့အချိန်မှာအဲ့ဒါဥစဉ်တို့ဒုက္ခရောက်ကြမှာပေါ့နော် အဲ့လိုဝေဒနာတွေဖြစ်လာပြီဘလောက်ထိဖြစ်လာမှာတော့ပါဏဟရဏံအသက်ကိုနှုတ်ယူနိုင်သည့်အထိကြမ်းတမ်းတဲ့ဝေဒနာတွေတစ်ချိန်မှာဖြစ်လာမယ်အဲ့ဒါတွေကိုဘာလို့မှဆိုတော့ခမောဟောတိတိခံရမယ်တဲ့ဟုတ်လားဒါကြောင့်တိခံခြင်းတရားနဲ့ပတ်သက်ပြီးတော့ဒီ၅ချက်ကိုဘုံဘုံတို့ကျွမ်းကျင်ထားရမယ်ဒီ၅ချက်ကမလွတ်ဘူးเนาะတော့ဒီ၅ချက်နဲ့တွေ့လာရင်ဒေါသမဖြစ်အောင်ငါလုပ်မယ်ပေါ့အပူအေးရဲ့ဆာလောင်ဘုသိချင်းရဲ့ပိုးကောင်မွားကောင်လေးတွေရဲ့ လေဘူးနေဘူးဒီတဲ့ပါတယ်သူကဟုတ်လားပြီးတော့ဗါတော့ပတ်ဝန်းကျင်ရဲ့စကားအတူနေသူတွေရဲ့ကိုယ်ပေါ်မှတ်ချက်ချမှုစကားပြောမှုဟုတ်လားပြီးတော့ဗါတော့ခန္ဓာကိုယ်ကြီးကဖြစ်လာတဲ့ယောဂဝေဒနာတွေဘလောက်ပြည့်စုံတော့မြတ်စွာဘုရားဟောထားတာဟုတ်လားဒါကြောင့်သီးခံခြင်းဆိုတဲ့ခန္တီမင်္ဂလာနဲ့ပြည့်စုံခြင်းတဲ့ဆိုရင်ဘုဖုံတော်ဒါတွေကိုနားလည်ထားရမယ်နော်သီးခံခြင်းကမင်္ဂလာနော်ဘာလို့မင်္ဂလာလို့ပြောတာတော့ပြစ္ဆုတ်ပန်တန်တရားကောင်းကျိုးချမ်းသာများစွာကိုဖြစ်ပေါ်စေတဲ့လို့မင်္ဂလာ နော်တရထပရမအတ္တခန္တရာပင်ရောနာဝိစတိလို့တော့မြတ်စွာဘုရားဟောတာနော်အကျိုးစီးပွားတကအကျိုးစီးပွားထဲမှာကိုယ့်ရဲ့အကျိုးစီးပွားဟာကိုယ့်အတွက်အကောင်းဆုံးပဲအဲ့ဒီကိုယ့်ရဲ့အကျိုးစီးပွားတွေထဲမှာလည်းပဲအဲ့ဒီအကျိုးစီးပွားတွေကိုဖြစ်ထွန်းစေတဲ့အရာတွေထဲမှာလည်းပဲခန္တီဟာအကျိုးစီးပွားအဖြစ်ထွန်းစေဆုံးသောအရာလို့အဲ့လိုထိမြတ်စွာဘုရားဟောတာခန္တရာပင်ရောနဝိစတိတဲ့ဘယ်ဟာကအကျိုးရှိပါတယ်လို့ပဲပြောပြောခန္တီကကိုယ်အကျိုးရှိစေတာလောက်ဘယ်ဟာမှခန္တီကိုမမှီဘူးလို့ပြောတာ အတိဘယ်ကိုအဲ့လောက်ထိနားလဲရမယ်နော်ဘယ်သူတော်ကောင်းတရားကိုကိုချမ်းသာစေပါတယ်ပဲပြောပြောဟုတ်တယ်သူလည်းသူတိုင်းတာနဲ့သူချမ်းသာစေမှာပဲဟုတ်လားဓမ္မခန္တရားပင်ရောနာဝိစတိခန္တီဟိုတော့မမိဘူးလို့ပြောတယ်ဒါကြောင့်မို့လို့နားလဲအောင်လှုပ်တဲ့နဲ့တတ်နိုင်သမျှကျင့်သုံးနိုင်အောင်ကြိုးပမ်းအထောက်တဲ့နဲ့များသောအားဖြင့်ဘုံဘုံတို့ဥရုဇဉ်တတ္တဝါတွေဆိုတာမကျေနပ်ချက်တွေတော့အဆိုးမြင်မှုတွေပေါ်မှာအခြေခံနေတာဖြစ်တဲ့အတွက်ကြောင့် ခန္တီကိုကျင့်သုံးဖို့မပြောနဲ့နားလည်ဖို့လက်ခံဖို့တောင်သိပ်ပြီးတော့မလွယ်ဘူးဟုတ်လားဘုံဘကအခုပြောနေတာလေးတွေကခန္တီပါရမီထဲမှာပြောခဲ့တဲ့အကြောင်းအရာလေးတွေကိုနည်းနည်းရှောင်ပြီးတော့ပြောနေတာခန္တီပါရမီနဲ့တွဲပြီးတော့နားထောင်ကြည့်တဲ့တယ်အခုခန္တီပါရမီထဲမှာထည့်ပြီးတော့မဟောဖြစ်တာလေးတွေကိုနောက်ခန္တီမင်္ဂလာထဲမှာထည့်ပြီးတော့အခုဘုံဘကပြောနေတာဟုတ်လားတဘာတွေကိုတီးခါမှလဲဆိုတဲ့အပိုင်းပြောပြီးသွားပြီနော်အဲ့လိုဆိုရင်ဆက်ပြီးတော့ဘုံဘုံတို့ပြောချင်တာလေးတွေ အဲ့ဒါကဘာလဲဆိုတော့ခန္တီဆိုတာသူတော်ကောင်းတို့ရဲ့အာဖြစ်တယ်ဆိုတာလေးကိုနားလည်စေချင်တာပေါ့ဘာဖြစ်လို့ဒါကိုပြောချင်တာလဲဆိုတော့ဘုံဘုံတို့အသိဉာဏ်ရှိတဲ့လူတွေအထူးသဖြင့်မြတ်စွာဘုရားရဲ့နော်အစုံမသာသနာတော်မြတ်အတွင်းမှာနော်လူဖြစ်လာကြတဲ့ပုံကိုယ်တွေဟာအမြင့်မြတ်ဆုံးရည်ရွယ်ချက်လေးတွေရှိကြတယ်လို့ဘုံဘုံထင်ပါတယ်အဲ့ဒါကဘာလဲဆိုတော့သူတော်ကောင်းဖြစ်ခြင်းတယ်သူတော်ကောင်းတရားကိုသိခြင်းတယ်နော်သူတော်ကောင်းတရားကိုသိခြင်းတယ်ဆိုတာသူတော်ကောင်းဖြစ်ခြင်းတာပဲလေ နော်ဒုက္ခခတ်သိငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုလိုတယ်တန်တရားဝိဒုက္ခကလွတ်မြောက်လိုတယ်ဟုတ်လားသူတော်ကောင်းတရားကိုသိလိုတယ်စိတ်တွေငြိမ်းအေးသွားစေခြင်းတယ်စိတ်တွေမဆင်းရဲခြင်းဘူးတရားသိပြီးတော့ရင့်ကျက်တဲ့ငြိမ်းအေးတဲ့နော်အကောင်းမွန်ဆုံးချမ်းသာတဲ့လူတယောက်ဖြစ်ခြင်းတယ်ပေါ့ဒါအလွန်မမြတ်တဲ့ရည်ရွယ်ချက်ပဲရှိတဲ့နော်ဒီဥစ္စာဟုတ်လားအဲ့လိုသူတော်ကောင်းဖြစ်ခြင်းတယ်သူတော်ကောင်းတရားကိုသိခြင်းတယ်ဆိုလို့ရှိရင်သူတော်ကောင်းတယောက်ရဲ့အာဘာလဲဆိုရင်မြတ်စွာဘုရားဘယ်လိုဟောတော့ ခန္တီလို့ဟောတယ်အဲ့တော့ဒီဆုံးမချက်ကလေးကိုဘုံဘုံတို့ကလက်ကင်ထားနိုင်မယ်ဆိုလို့ရှိရင်နော်ကိုယ့်ရဲ့ဘဝမှာအများကြီးအဆင်ပြေလာ လိမ့်မယ်ဆိုတဲ့ဥစ္စာလေးကတန်တရားဖြစ်เสียမှရှိဘူးဟုတ်လားကိုယ်ကလည်းပဲသူတော်ကောင်းတရားကိုသိကျင်နေဆိုရင်အဲ့ဒီအာနဲ့ပြည့်စုံရမယ်ငါတို့သီးခံမှဖြစ်မယ်ဘလို့အခြေအနေမျိုးပဲဖြစ်ဖြစ်ငါသီးခံခြင်းနဲ့နော်ရင်ဆိုင်မယ်ဆိုတဲ့အခြေခံအမြင်ကလေးဘုံဘုံတို့ခိုင်မာထားစေခြင်းတယ်ဒါလည်းပဲပြောလို့သာပြောတာ အရေးရဲ့အကြောင်းရဲ့ရှုအမှတ်မရဘူးနော်စိတ်တို့တရားတွေ့ရင်ဘာဖြစ်လိုက်တာပဲများတော့စိတ်တို့လိုက်တာပဲများတယ်နော်ဒီအချိန်မှာသီးခံရမယ့်အချိန်မှာလားလို့တွေးမိခဲ့တယ်စိတ်တို့တရားတွေ့ရင်ခန္တီကိုအမှတ်ကိုမရတော့ဘူးဟုတ်လားအဲ့ဒီအချိန်မှာသီးခံခြင်းကိုမြတ်အမှတ်ရရင်ဘလောက်မြန်ကောင်းမလို့အော်ငါသီးခံလိုက်မယ်ခန္တီကိုမမေ့ဘူးဆိုလို့ရှိရင်ဘုံဘုံတို့ဘဝမှာဒေါသရဲ့နှိမ့်ဆက်တာကနော်တော်တော်ကြီးကိုတတ်တာရမယ်ဒေါသရဲ့နှိမ့်ဆက်ခြင်းရနေပြီးတော့တော်တော်ကြီးကိုဘုံဘုံတို့ကတတ်တာရရမယ်ဟုတ်လား ဒါကြောင့်မို့အားရကအားထဲမှာနော်သူတော်ကောင်းတို့ရဲ့အားဟာအမြင့်မြတ်ဆုံးအတော်သူတော်ကောင်းတို့ရဲ့အားဘာအားတုံးလို့မင်းခန္တီလို့ဘုရားဟောတယ်ဟုတ်လားကလေးတွေရဲ့အားငိုကြွေးခြင်းကြားဘူးတယ်နော်ဒီဥစ္စာနော်အမျိုးသမီးတွေရဲ့အားကအမျက်ဒေါသထွက်ခြင်းနဲ့အဲ့ဒါအမျိုးသမီးဖြစ်တဲ့လူတွေသတိထားဒါဖះမဟုတ်ဘဲနဲ့မဟောဘူးနော်စိတ်ထဲကခန္ဓာကြီးမရှိတဲ့အခါကျတော့စိတ်တွေကနှုတဲ့အခါကျတော့နည်းနည်းလေးနဲ့ကိုပဲဘာဖြစ်နေတော့ပေါက်ကွဲနေတယ်မကျင်တဲ့ချက်တွေကိုပြခြင်းနေတာပေါ့နော် ဒါအမျိုးသမီးတွေရဲ့အာအမျက်ဒေါသတဲ့နော်လူဆိုးတွေရဲ့အာလက်နှက်တယ်နော်ရှင်ပင်ရဲ့အာကအစိုးရခြင်းတဲ့လူမိုက်တွေရဲ့အာကဲ့ရဲ့ခြင်းတဲ့ကြံကြံဖန်ဖန်သူများအပြစ်ရှာကဲ့ရဲ့အာလူမိုက်ရဲ့အာကိုအသုံးချနေတာသူများကိုအပြစ်မြင်တိုင်းအင်းငါလူမိုက်ဖြစ်နေပါလားလို့စဉ်းစားမိဖို့လိုတာပေါ့နော်ပညာရှိတွေအာတော့အကျိုးရှိမရှိကိုနော်စဉ်းစားသုံးသပ်ခြင်းဘုဒ္ဓတရှိတဲ့လူတွေရဲ့အာတော့အဖန်ဖန်ဆင်ခြင်ခြင်းဟောနောက်ဆုံးသူတော်ကောင်းတွေရဲ့အာကြတော့ သိခံခြင်းလို့မြတ်စွာဘုရားဟောတယ်ဟုတ်လားဒါမြတ်စွာဘုရားကရှေ့ကနေစံပြအနေနဲ့အများကြီးနော်ကျင့်သုံးပြသွားတာတိုက်တွန်းနှိုးဆော်သွားတဲ့အပိုင်းတွေအများကြီးရှိတယ်ဒီဒေနာလေးနဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်နော်ဆိုရပါစို့ဘုံဘုံတို့လူတိုင်းကြားဖို့နေတဲ့ဟိုမာဂန္ဒီဆိုတဲ့နော်မိဖုရားဟုတ်လားဖေအေမာဂန္ဒီမအေမာဂန္ဒီသမီးမာဂန္ဒီဟုတ်လား မိဘနှစ်ပါးမြတ်စွာဘုရားရဲ့ခြေတော်ရာကိုတွေ့တဲ့အခါမှာကြားဘူးတဲ့မူလဒီဇလန်လေးကိုဟုတ်လားအင်းလူဆိုရင်စကြမင်းဖြစ်မယ်ယဟန်ဆိုရင်ဘုရားဖြစ်မယ်ဟုတ်လားအဲအဲ့ဒါနဲ့တခါကြီးကသူ့သမီးနဲ့ပေးစားခြင်းတာလေတကမာကြီးကသူ့တဲ့ပို့ပြီးတော့ဒီလက္ခဏာပညာမှာတောနေတော့ဒါကအိမ်ရထောင်မဲ့ပုံကိုမဟုတ်ဘူးဆိုတာကိုသိတယ်ဒါပေမဲ့ဇွတ်အတင်းပြောတဲ့အခါကျတော့ဘုရားကဘာပြောလို့ဆိုတော့ငါချီမနဲ့တောင် မထီကျင်ဘူးလို့အဲ့လိုပြောတာသူတို့တရားတို့ရဖို့အတွက်မြတ်စွာဘုရားအဲ့လိုပြောလိုက်တာဒါပေမဲ့သမီးဖြစ်တဲ့မာဂဏီကအဲ့ဒါကိုမဖြစ်တော့အနာကြီးနာပြီးတော့နောက်သူဥဒိနာမင်းရဲ့မိဖုရားဖြစ်တဲ့အခါကျတော့မြတ်စွာဘုရားသူ့တိုင်းပြည်ကောသံဘီကိုကြွသွားတဲ့အခါမှာဟိုတုန်းကရန်ညိုအဲ့ဒီမှာသူအသုံးချတာပေါ့နော်လူဆိုးတွေအယက်သမားတွေငှားပြီးတော့မြတ်စွာဘုရားကိုဘာလို့ခိုင်းတာတော့ဆဲခိုင်းတာဤမျိုးစုံမကြောက်မနာတာတွေဆဲခိုင်းတာအဲ့ဒီမှာရှင်အနန္ဒာကစိတ်ပြက် ဩအလွန်ရိုင်းတဲ့လူတွေတည့်ရက်လည်းမဟုတ်နှစ်ရက်လည်းမဟုတ်ဆဲနေကြတာအဲ့ဒါနဲ့မြတ်စွာဘုရားဒီလောက်ရိုင်းတဲ့နေရာကိုတပည့်တော်တို့နှွတ်ဆွန့်ထားကြကြပါစို့သွားကြပါစို့တခြားတနေရာကိုအဲ့ဒါမြတ်စွာဘုရားအာနန္ဒာအဲ့ဒီတခြားတနေရာကဆဲကြမယ်ဆိုရင်တော့ဘယ်လိုလုပ်မလို့လို့မေးတယ်ပြီးတော့မြတ်စွာဘုရားမဆဲတဲ့တနေရာနောက်တနေရာထပ်ရွှေ့မှာပေါ့ဗျာအဲ့ဒီမင်းရွှေ့တဲ့နေရာကတော့ထပ်ပြီးတော့ဆဲကြမယ်ဆိုရင်တော့မင်းဘယ်လိုလုပ်မလို့ထပ်ပြီးတော့ရွှေ့မှာပေါ့ဗျာအာ လောကမှာအဲ့လိုလှုပ်လို့မရဘူးတဲ့ဒီနားဖြစ်တဲ့ပြဿနာကိုဒီနားတင်ငြင်းအေးအောင်ဖြေရှင်းသင့်တယ်ပေါ့ဟုတ်လားထွက်ပြေးလို့လောကရန်တရားတွေကလွတ်ရိုးထုံးစံမရှိဘူးအဲ့လိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဂါထာ၃ပုဒ်ရှင်အနန္ဒာကိုအကြောင်းပြုပြီးတော့အဲ့ဒီမာဂန္ဒီမိဖုရားဆဲရတာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောခဲ့တာရှိတယ်အဟန္နာဂောဝသင်္ကာမေစာပတောပတိတံတရံအတိဝါကျံတိတိခိတံဒုတ်တိလောဟိဘဟုဇနော ဓမ္မတို့သင်ပေးထားတာလေဒီကာထာလေးပါတယ်နော်နာဂောဆင်မြောင်ကြီးဒီသင်္ကမေစစ်မြေပြင်၌စပတော်လင်းညို့မှပဋိဒံမိမိတို့ကြလာသောတရံမြားကိုတိတိခတိဤဝါတိခံတကဲ့သို့အဟံငါဖျားသည်အတိဝါကြံမထီမဲ့မြင်ပြောဆိုသောစကားအပေါင်းကိုတိတိခိတ်တံတိခံအံ့တဲ့ဘဟုဇနောများစွာသောလူအပေါင်းတို့သည်ဒုတ်တီလောဒုတ်တီလာသာတီတဲ့နော်စစ်ပွဲမှာနော်ရင်ဆိုင်ဆင်နွှဲနေတဲ့ဆင်မြောင်ကြီးဟာ ရန်သူတွေပြစ်ခတ်လိုက်တဲ့မြားတွေကိုကြံ့ကြံ့ခိုင်ကြီးရက်တီးပြီးတော့တီးခံတယ်လို့မျိုးဟုတ်လားပဝန်းကျင်ကပြောလာတယ်ဘလို့စကားသံပဲဖြစ်ဖြစ်ငါဟာတီးခံပဲဘာဖြစ်လို့တုံးဆိုတော့လောကကြီးဟာမဆောင်စည်းကြတဲ့လူတွေပဲများတာတဲ့ဒုတ်တိလောဟိဘဟုတ်ဇနောတဲ့လူအများစုဟာဒုတ်တိလဆိုတာမဆောင်စည်းတာကိုပြောတာဟုတ်လားတိလမရှိကြဘူးကာယကံကိုလည်းမဆောင်ထိန်တဲ့လူပဲများတယ်လှုပ်ချင်ရလှုပ်ဝစီကံကိုလည်းမဆောင်ထိန်တဲ့လူတွေပဲများတယ်ပြောချင်ရပြောတယ် အဲ့တော့ဒီလိုလောကကြီးထဲမှာတိခန့်ချင်းလက်နက်ကိုမကင်ဆွဲလို့ကတော့ဘလို့မှအဆင်ပြေမှာမဟုတ်ဘူးဆိုတဲ့အမြင်ခိုင်ခိုင်မာမာဘုန်းဘုန်းတို့မှာရှိရမယ်နော်အလွန်ကောင်းတဲ့ဥမာဟုတ်လားဒန္တန်တယံတိသမိတိန်ဒန္တန်ရာဇာပြီးတို့ဟတိဒန္တောတေထောမနုတေတုနော်ယောတိဝါကြံတိတိခတိဒီကာထာလေးလည်းကောင်းတယ်ဒုတိယပြောတာအတိပ္ပယ်ဘာတော့ဆိုလူတွေဟာတဲ့ဆင်တို့မြင်းတို့လူကြားထဲမှာစီးပြီဆိုရင်ယဉ်ကျေးတဲ့ဆင်တွေမြင်းတွေကိုပဲစီးကြတာဘယင်ကလည်းပဲ နော်တိုင်းကလှည့်လှည့်ပြီးတော့စီးပြီဆိုရင်လေယဉ်ကျေးတဲ့ဆင်တို့မြင်းတို့ပဲစီးတယ်ရိုင်းနာတွေကိုစီးလို့ပဲရမှာတော့ဟုတ်လားအဲ့ဒါလိုယဉ်ကျေးတဲ့ဆင်တွေမြင်းတွေဟိုစီးရတယ်ဆိုတာယဉ်ကျေးမှုရဲ့တန်ဖိုးကိုဘုရားမြင်အောင်ဥပမာပေးတာအဲ့လိုပဲတဲ့လောကမှာဘလို့လူဟာအမျက်ဆုံးလဲဆိုရင်ယဉ်ကျေးတဲ့လူဟာအမျက်ဆုံးတန်ဖိုးအရှိဆုံးနော်ဆင်ရိုင်းမြင်းရိုင်းနေတဲ့ဆင်ရင်မြင်းတွေကအများကြီးတန်ဖိုးရှိတယ်ဘာမှမဆိုင်ဘူးပေါ့နော်အဲ့လိုပဲယဉ်ကျေးတဲ့လူဟာလောကကြီးမှာအမျက်ဆုံးဘလို့လူဟာယဉ်ကျေးတဲ့တုံးဆိုရင် ပြောလာတဲ့စကားသံတွေကိုသိခံနိုင်တဲ့လူဟာယဉ်ကျေးတဲ့လူပဲတဲ့နော်စော်ကားမော်ကပြုတ်လာတဲ့အချိန်မှာသိခံနိုင်တဲ့လူကဘာတော့ယဉ်ကျေးတဲ့လူအဲ့ဒီယဉ်ကျေးတဲ့လူဟာလူတွေထဲမှာသူဟာအမျက်ဆုံးမဲတဲ့ဒံတော်တစ်ထောမနုဿေသူဟုတ်လားသိခံနိုင်တဲ့လူဟာလူယဉ်ကျေးလူယဉ်ကျေးသည်အမျက်ဆုံးလို့ဒီလိုပြောတာသဘောပေါက်လားဆက်ပြီးတော့မြတ်စွာဘုရားကနော်အတ္တတရာအတ္တတို့မြင်းတို့သည်၎င်းအာဇာနိယာစအာဇာနိမြင်းတို့သည်၎င်း တိန်တော်ဝါစတိန်တော်မြင်းတို့သည်၎င်းကုံစတာစဂျိုးကြတံမြည်တဲ့ကုံတော်ဝါတောင်ထွတ်တောင်ကွေးတို့နှင့်မွေးလျော်တဲ့ကုံတော်မဟာနာဂါစဆင်မြောင်ကြီးတို့သည်၎င်းဒန္တာယင်ကြီးကုံမှသာလင်ဝရာမြတ်ကုံဤအတ္တဒန္တာယင်ကြီးသောကိုစိတ်ရှိသူတို့သည်တတော်ထုံရည်ကြီးသောဆင်မြင်းတို့ထက်ဝရာမြတ်လှသည်သာတည်းတဲ့ဟုတ်လားအလုံးကိုယင်ကြီးလိမ်မာတဲ့ဆင်လိမ်မာမြင်းလိမ်မာတယ်နော်ဘလောက်တန်ဖို့ရှိတယ်ပြောပြောဟုတ်လားကိုစိတ်ကိုစုံမလို့သောတော်ကသီခံနိုင်စွမ်းနေမြင့်လို့ ဘာတုံ့ပြန်မှုမှမရှိတဲ့ယဉ်ကျေးတဲ့လူကသာလေတကယ်တမ်းကအဲ့ဒါဒီထဲတာလွန်ပြီးတော့မြတ်တယ်လို့မြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်မို့လို့ဒီဆင်မြောင်ကြီးကအာအာကြီးတဲ့အခါကျတော့နော်ဒီလက်နှစ်တွေကိုသူကမလုပ်နိုင်တော့တီးခံနိုင်တယ်ခံနိုင်ရရှိအဲ့လိုပဲဖုံဖုံတို့ကနော်ခန္တီအားမြင့်အောင်ကိုကိုကိုမြင့်တင်ထားမယ်ဆိုလို့ရှိရင်ဘာဖြစ်နိုင်တော့อืมတီးအတီးခံစရာအရာတွေနဲ့တွေ့လာတဲ့အခါမှာတီးခံနိုင်လိမ့်မယ်ပေါ့ အဲ့တော့အားရှိဖို့တော့အရေးမကြီးဘူးလားအရေးကြီးတယ်ဒါကဘုံဘုံတို့အာဂဏီနဲ့ပတ်သက်ပြီးတော့ပြောချင်တာလေးမှတ်ထားနောက်ထပ်ပြောချင်တာတစ်ခုကဟိုဒါလည်းပဲလူကြားထဲမှာ အလွန်ကိုကြာဘူးနာဝများတဲ့အကြောင်းအရာတစ်ခုပေါ့နော်မြတ်စွာဘုရားလက်ထက်ကဘာရဒါဇပုံနာမျိုးတွေဆိုတာရှိတယ်သူတို့ကပိုက်ဆံလည်းပေါ်တယ်ပညာလည်းတတ်တယ်နည်းနည်းအမျိုးမြတ်တယ်ဆိုတော့မန်နည်းနည်းကြီးကြတယ်ပေါ့နော် အဲ့တော့တနေ့တော့သူတို့အမျိုးတွေကရဟန်းပြုကြတာတွေများတဲ့အခါမှာသူတို့ကမြတ်စွာဘုရားရဲ့အပေါ်မှာ မခံမရနိုင်ဖြစ်ကြတာပေါ့ဟုတ်လားအဲ့ဒါနဲ့အဲ့ဒီပုံသားတယောက်ကမြတ်စွာဘုရားကိုလာပြီးတော့ဆဲတာဆဲလို့မို့သူ့ကိုအကောတဗာရဒါဇလို့နာမည်ပေးတာနဲ့တူပါရဲ့လာပြီးတော့ဆဲတာဆဲတာမှသူကစီစဉ်ပြီးတော့ကိုစကားတွေကိုဆဲမဲ့စကားတွေကိုနာအောင်အမျိုးမျိုးစီစဉ်ပြီးတော့ကိုစနစ်တကျလာဆဲတာသူကအဲ့မြတ်စွာဘုရားတိုင်းပဲနားထောင် သူဆဲလို့မောသွားပြီပြီးသွားပြီဆိုတော့မှပုံနာပြီးပြီလားပေါ့နော်အဲ့ဒီမှာတင့်ကိုငါမေးမယ်တကယ်လို့တင့်အိမ်မှာဧည့်သည်လာဧည့်သည်လာတဲ့ခါမှာသင်ကစားတဲ့တောက်စရာတွေတည်မယ်ပေါ့နော်အဲ့လိုတည်တဲ့ချိန်မှာဧည့်သည်ကမစားဘူးဆိုလို့ရှိရင်အဲ့ဒီသင်တည်ထားတဲ့စားစရာတွေကဘယ်သူရတော့လို့မေးတယ်ဧည့်သည်ကမစားဘူးဆိုရင်တော့တပည့်တော်တည်ထားတာတပည့်တော်ပဲရမှာပေါ့အေးတဲ့အဲ့လိုဆိုရင်မင်းအခုငါဆဲထားတာတွေငါအဲ့ဒါမယူဘူးတဲ့ငါလက်မခံဘူးပေါ့နော်ငါမယူတဲ့အတွက်ကြောင့်မို့လို့ အဲ့ဒါမင်းပဲပြန်ရမှာစဉ်းစားနော်ဒီစကားလေးတွေကိုစဉ်းစားနော်ဒါလူတိုင်းကြားဘူးတယ်ဟုတ်လားငါမယူရင်အသင့်အားဖြစ်မှာပဲသင်တဲထားတာဟုတ်ဒါကြီးကဟုတ်လားသင်ကငါ့ကိုတဲတာတော့မှန်တယ်ငါယူရင်တော့ငါဟာဖြစ်မှာနော်ငါမယူဘူးဆိုရင်တော့တဲထားတဲ့သင်ဟာပဲဖြစ်မယ်ဆိုတဲ့အတိပဲပေါ့အဲ့လိုမြတ်စွာဘုရားအမိန့်ရှိပြီးတော့အဲအဲ့တော့ तू ကမြတ်စွာဘုရားကိုတောင်ပြန်ဆွဆွဲသေးတယ် အဲတင့်ကိုကိလေသာကုန်ခန်းတယ်ပူဇော်ထူးခံလိုက်တယ်လို့နော်လူတွေကထင်ကြတာပေါ့တင်ရအခုငါတို့လေးပြောတာ ਨੇ ဒေါသတွေဖြစ်ရသလားပေါ့အဲ့မှာမြတ်စွာဘုရား तू ဒေါသမဖြစ်ပါဘူး तू လူလူဒေါသဖြစ်လို့ဘာအကျိုးရှိမလို့ပေါ့နော်အဲ့မှာမြတ်စွာဘုရားသူ့ကိုနော်အဲ့ဒီမှာဂါထာ၄ပုဒ်ဟောတာတွေကဘုံဘုံဂါထာ၃ပုဒ်ပြောပြမယ်နော်အာပြောတုံဆိုတော့တတေဝတေနပပိယောယောကုတ်တံပရိကုဇတိကုတ်တံအပရိကုဇံတော့သင်္ကာမံစီတိဒုစယံဒီဂါထာလေးတွေလည်းကြက်ထားစရာကောင်းတယ် ယောအကျဉ်သူသည်ကုဋ္ဌံအမျက်ထွက်သည်ကိုပฏิကုစ္စတိတုံးပြန်အမျက်ထွက်၏တတ်သေးဝထိုတုံးပြန်အမျက်ထွက်သူဤသာနှင့်တေနာထိုတုံးပြန်အမျက်ထွက်ခြင်းကြောင့်ပါပိယောယုံမာခြင်းသည်ဟောတိဖြစ်၏ကုဋ္ဌံအမျက်ထွက်သည်ကိုအပတိကုစ္စံတော်တုံးပြန်အမျက်မထွက်သည်ရှိသောဒုစရံအောင်နိုင်ခဲ့သောသင်္ကာမန်စစ်ပွဲကိုဇေတိအောင်နိုင်သည်မြည်၏ဟုတ်လားလူတယောက်ကစိတ်တိုးပြီးတော့ကိုယ်လာပြောတယ်ဆိုတယ်ဆိုရပါစို့အဲ့ဒါကိုကသူ့ကိုပြန်ပြီးတော့စိတ်တိုးမယ်ဆိုလို့ရှိရင်သူ့ထက်ကိုကပိုပြီးတော့ဆိုးသွားတယ်တဲ့ သူကအမျက်ထွက်လာတဲ့ခါမှာကိုကအမျက်မထွက်ဖဲနဲ့နေနိုင်မယ်ဆိုရင်တော့အလွန်အောင်နိုင်ခဲ့တဲ့စစ်ပွဲကိုအောင်နိုင်တယ်လို့ဆိုရတယ်တဲ့အဲ့တော့ဒီနေရာမှာ तू အမျက်ထွက်လို့ကိုအမျက်ထွက်တာကိုဘာဖြစ်လို့ तू ထဲကိုကပို့ပြီးတော့ရုပ်မာတယ်ဆိုးတဲ့လူတယောက်ဖြစ်သွားတယ်လို့ဆိုရတယ်လေအဲ့ဒါလေးကစဉ်းစားရကောင်းတယ်စဉ်းစားကြည့်သင့်တယ်နော်ပြောတာကိုနားထောင်ပြီးတော့ဟုတ်မှာပဲလို့အလွယ်လေးလက်မခံလိုက်စေချင်ဘူးနော် तू ကကိုကိုစိတ်တို့လို့ဒေါသထွက်လို့ကိုကပြန်ဒေါသထွက်တယ်ဘာဖြစ်လို့ကိုကသူ့ထက်ပို့ပြီးတော့ဆိုးတယ်လို့ပြောရတော့ အဲ့ဒါသဘာဝကြကြစဉ်းစားကြည့်သူဒေါသဖြစ်လာပြီကိုယ်လာဆိုတယ်ဆဲတယ်ဆိုရင်သူ့မှာပင်ပန်းနေတာကိုကိုမြင်ရတယ်သူ့ရဲ့နှုတ်ကမဟုတ်တာတွေထွက်ပြီးတော့သူယုံညံ့နေတယ်အောက်တန်းကျနေတယ်ဆိုတာကိုမြင်နေရတယ်တနည်းပြောရရင်တော့ဒေါသကြီးကသူ့ကိုနှိပ်စက်လို့ तू ကမလုံးတင်တာလုပ်ပြီးတော့မပြောတင်တာပြောပြီးတော့စိတ်ထဲမှာလဲပူးနေတယ်လောင်းနေတယ်ဆိုတာသိတယ် ပြောရရင်ဒေါသနှိမ့်ဆက်လို့ तू ဟာဆင်းရဲသူတယောက်ဖြစ်နေတာဆင်းရဲလွန်းလို့မခံနိုင်လို့ကိုယ်လားဆိုတာအဲ့ဆိုတယ်ဆိုတာတကယ်တမ်းငိုးပြတာနဲ့တိတ်မထူးဘူး तू မခံနိုင်လို့ကိုလာပြောတာငိုတယ်ဆိုတာလည်းမခံနိုင်လို့ငိုတာပဲလေတော့သူ့မှာအဲ့လိုဒေါသနှိမ့်ဆက်လို့ဆင်းရဲနေတာကိုကိုတိပါလျက်ကင်နဲ့ကိုကလည်းသူ့နီးတူဒီဒေါသကြီးကိုကို့အတန်တာမှာဖြစ်တာကိုလက်ခံတယ်ဆိုလို့ရှိရင်ဟာကိုကပုံမိုက်ရရောက်သွားတာပေါ့သဘောပေါက်လားအဲ့ဒါသူ့မှာဒေါသကြောင့်ဆင်းရဲနေတာကိုတွေ့နေတယ် ကိုရှိတင်ကိုဒီမှာတက်တည်ကြီးတွေ့နေတယ်အဲ့ဒါကိုကိုကဟဲ့ငါတော့ဒီဒေါသရံကနေလွတ်အောင်ရှောင်မပဲလို့မစင်းသားပါပဲနဲ့ကိုကလည်းပဲအဲ့ဒီဒေါသနှိပ်စက်တာကိုပဲထက်ပြီးတော့မလုပ်လိုက်တော့ခံယူလိုက်တယ်ကိုရှိတင်အစိတ်တောက်လို့လူလိမ့်ပြီးတော့ဟာသေးနေတာဒါတွေ့ရတဲ့အဲ့ဒီအစိတ်ကိုကိုကသေမှန်းသိရတဲ့နဲ့မလုပ်တော့ထက်တော့အရင်တောက်တဲ့လူနဲ့နောက်တောက်တဲ့လူဘယ်သူကပိုမိုက်နောက်တောက်တဲ့လူကပိုမိုက်ရောသေမှန်းသိရတဲ့နဲ့ तू ကတောက်ဟောအဲ့ဒီဥမာနဲ့ရှင်းကြည့်နော် ဒါကြောင့်ဒေါသထွက်တဲ့လူကိုပြန်ဒေါသထွက်တယ်ဆိုရင်နောက်ဒေါသထွက်တဲ့လူဟာရုပ်မာတယ်လို့ဘုရားအဲ့လိုဟောတာ။အဲစိတ်ရုပ်မာကြီးရှိတာကြီးကိုဆိုလိုတာတော့မဟုတ်ပါဘူး။ तू ပိုဆိုးတယ်ပေါ့နော်။အမှန်ဆိုရင် तू ဟာသင်္ကန်းသာယူသင့်တယ်ဆိုတဲ့အတိတ်ပဲမျိုးဘုံဘွားတော့အဲ့လိုတွေးကြည့်တာ။ဒါပေမဲ့ခက်တယ်။သူများကိုယ်စိတ်တူလိုက်ပြီဆိုကိုကလည်းသူများကိုအော်တိုမက်ပြန်ပြီးတော့မလုပ်တော့တူတာပဲ။ဒါပေမဲ့အဲ့ဒီအချိန်မှာမတူအောင်လုပ်ဖို့ဆိုတာလွယ်မလား။ မလွယ်ဘူးဒါကြောင့်မြတ်စွာဘုရား तू စိတ်တူလာတဲ့အချိန်မှာကိုစိတ်မတူအောင်မြတ်နေနိုင်မယ်ဆိုရင်တော့အလွန်အောင်နိုင်ခဲ့တဲ့စစ်ပွဲကိုအောင်နိုင်တဲ့လူပဲတဲ့စစ်ကရှုံးတာများလားအောင်တာများလားရှုံးတာများနော်အမြဲတမ်းလိုလိုရှုံးနေတာပဲဒီစစ်ပွဲကတော့နော် तू ဒေါသမဖြစ်ဘဲနဲ့ကိုနည်းနည်းလေးကိုမှန်တာလေးပြောရင်ကိုကိုကဘာဖြစ်နေလဲစိတ်ကတိုးနေပြီနော်ဟုတ်လားဆက်ပြီးတော့မြတ်စွာဘုရားဟောတယ် ဥပိဏမထမထံစရတိအတ္တနောစာပရတ္တစာပရံတံကုပိတံညတောယောတတောဥပတမတိဟောနော်ပရံတံကုပိတံညတောယောတတောဥပတမတိလူတယောက်စိတ်တူလာတာကိုကိုမြင်တယ်မြင်တဲ့ခါကျကြည်စမ်းစိတ်တူတော့ तू ဆင်းရဲနေပြီငါတော့စိတ်မတူအောင်တတိထားမှဖြစ်တော့မယ်သူဒုက္ခရောက်နေကြည့်ပြီးတော့ကိုယ်လည်းဒုက္ခမရောက်အောင်ဘာလုပ်တော့တတိထားပါနော်ပရံတံကုပိတံညတောသူများစိတ်တူတာကိုသိပြီးတော့ ယောသတော်ဥပဒမတိတတိနဲ့ကိုယ့်ကိုငြိမ်သက်အောင်ငြိမ်အေးအောင် လုပ်နေဟုတ်လားအာတိခန္ဓာကိုပြောတာနော်အဲ့လိုဆိုလို့ရှိရင်တဲ့အတ္တနောစာပရတ္တစာမိမိဤလောင်သူတစ်ပါးဤ၎င်းဥပိဏနှစ်ဦးနှစ်ဦးစုံတို့ဤအထံအကျိုးစီးပွားကိုစရတိကျင့်သုံးသည်မြည်ဤဟောသူများစိတ်တူတာကိုမတူဘဲနဲ့ကိုယ့်ကိုသတိလေးထားပြီးတော့ငြင်းအေးအောင်နေလိုက်တဲ့လူဟာကိုယ့်အတွက်ရောသူ့အတွက်ရော အကျိုးရှိအောင်ကျင့်သုံးရရောက်တယ်တဲ့ဘလောက်ကောင်းတဲ့ဒေသနာလဲစဉ်းစားကြည့်ဟုတ်လား သူများစိတ်တူတာကိုပြန်ပြီးတော့မတူဘဲနဲ့ငြင်းအေးအောင်နေတဲ့တူလူဟာကိုယ့်အတွက်ရောသူ့အတွက်ရောအကျိုးရှိအောင်ကျင့်ရရောက်တယ်ဟုတ်တယ်သူစိတ်တူလို့ကိုပြန်စိတ်တူမယ်ဆိုရင်ကိုစိတ်တူလဲ तू ကပြန်ပြီးတော့တူပြီးတော့ဒေါသဒီမီးတောက်ကြီးကဘာဖြစ်လာမှာတော့ကြီးလာမယ်ဒီဆက်ဝန်းကြီးကမရက်ဖက်နဲ့လဲနေတော့မှာနော်လဲပါများရင်အရှိန်ကောင်းလာမယ်သဘောပေါက်လားတယောက်နဲ့တယောက်ရန်ဖြစ်လို့မပြီးဘူးဆိုတော့အဲ့ဒါပဲလေအစတော့ तू ဒေါသနည်းနည်းဖြစ်တယ် तू ဒေါသနည်းနည်းဖြစ်လို့ကိုကလည်းမခံနိုင်ဒေါသဖြစ်တယ်ဟာကိုဟာကြောင့် तू ကလည်းပြန်ဒေါသဖြစ်ဟာတခါတည်းဘာဖြစ်ကုန်မလို့ ဒေါသတွေလဲသွားတာပေါ့နော်အဲ့ဒါနှစ်ဦးသလုံးဘာဖြစ်ကုန်ပြီတော့အကျိုးမဲ့ကုန်ပြီပေါ့နော်မပြောတင်တာတွေပြောမယ်မလုပ်တင်တာတွေလုပ်မယ်နောက်ဆုံးရိုက်မယ်နှက်မယ်တတ်မယ်ဖြက်မယ်အဆင့်ထိလဲရောက်ချင်းရောက်သွားနိုင်တယ်အဲ့ဒါလိုနီးနေပဲရောက်သွားကြတာပဲမဟုတ်လားအဲ့ကြတော့အကျိုးမဲ့တာထင်ရှားသွားပြီအဲ့တော့ကိုကတကယ်လို့သာသီးခံလိုက်မယ်ဆိုရင်အဲ့ဒီလိုနောက်ဆက်တွဲမမျှော်မှန်းနိုင်လောက်အောင်ကြီးမားတဲ့ဒုက္ခတွေအပြစ်တွေကဘာဖြစ်သွားမှာတော့ရက်တက်မိတာဖြစ်သွားမယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားသီးခံတဲ့လူဟာ ကို့အကျိုးရောသူ့အကျိုးရောနော်ဒီလူနှစ်ယောက်လုံးရဲ့နှစ်ဦးစုံတို့ရဲ့အကျိုးကိုကျင့်သုံးရရောက်တယ်လို့အဲ့လိုတောင်ဟောတာဘလောက်ကောင်းတော့နော်ဒါကြောင့်သူများအတွေ့ရောကို့အတွေ့ရောအကျိုးရှိအောင်သိခံခြင်းတရားကိုဘုန်းဘုန်းတို့တွေကတန်ဖိုးထားပြီးတော့ကျင့်သုံးနိုင်အောင်အထောက်ရမယ်ပေါ့ဟုတ်လားဥပိဏတိကိစ္ဆန္တနာအတ္တနောစာပရတ္တစာဇာနာမဉ္ဇန္တိဘာလောတိယေဓမ္မတအာကောဝိတာဒါတော့လောကကိုမြတ်စွာဘုရားသုံးသပ်ပြတာအဲ့ဒါလို့တဲ့သီးခံတဲ့လူတယောက်က နော်ဒေါသထွက်ရတာအကျိုးမရှိဘူးလို့သိပြီးတော့ဒေါသမထွက်အောင်ထိန်းနေတဲ့လူတယောက်နော်အဲ့ဒီလူကဘာတော့သူ့အတွက်ရောကိုယ့်အတွက်ရောအကျိုးရှိအောင်လို့အဲ့ဒါကိုမြတ်စွာဘုရားဘယ်လိုတင်စားဟောတော့ဥပိဏံတိကိစ္ဆန္တနာနှစ်ဖက်စလုံးကိုရှေးကူတဲ့လူတဲ့ကိုကိုကိုလည်းရှေးကူတာဒေါသယောဂာကနေပြောက်အောင်သူ့ကိုလည်းပဲနောက်ထပ်ဒေါသမီးတွေမတောက်ပါသေးနဲ့ရင်းနဲ့ငြိမ့်ပေးတယ်ဒေါသယောဂာဖို့သေပါသေးဆိုတော့သူ့ကိုလည်းပဲရှေးကူဟုတ်လား နော်ဥပိဏတိကိဆန္တနာအတနောစာပရတ္တသကိုရောသူ့ကိုရောနှစ်ဦးစလုံးကိုဆေးကုပေးတယ်တိခဏနဲ့လို့อ่ะအဲ့ဒါလောက်မြင့်မြတ်တဲ့အလုပ်ကိုလုပ်နေတဲ့လူကိုတဲ့ဇနာမဉ္ဇန်တိဘာလို့ဒီရေဓမ္မတအာကောဝိတာတိခဏချင်းဆိုတဲ့သူတော်ကောင်းတရားကိုနားမလဲကြတဲ့သဘောမပေါက်ကြတဲ့လက်မခံနိုင်ကြတဲ့မိုက်မဲတဲ့လူတွေကဒီလူဟာလူအပါလူတုံးပါလူမိုက်ပါကွာလို့တောင်းထင်ကြတယ်ပြောရတယ်တဲ့။ကဲလောကဒီတိုင်းဖြစ်နေတာနော်။ တိခတ်တဲ့လူကိုတောင်မလှုပ်တယ်လို့ဘယ်လိုပြောတော့မိုက်မဲတဲ့လူအားတယ်လူနော်လှုပ်တဲ့လှုပ်လိုက်တာပဲမလှုပ်တဲ့လူအရာရာတိခတ်တဲ့လူဘယ်ဖြစ်မယ်တော့ဆိုတဲ့အမြင်ဆိုတာအဲ့အဲ့အဲ့ဒီတည်းအကျုံးဝင်နေတာပဲသူတော်ကောင်းတရားကိုမသိလို့တဲ့တဲ့ပြောရရင်တိခတ်ခြင်းကိုအပြစ်မြင်နေကြတဲ့လူတွေအများကြီးရှိရနော်ကျင့်သုံးဖို့မပြောနဲ့နားလည်ဖို့ကိုမလွယ်တာပေါ့ဟုတ်လားနားလည်ဖို့မလွယ်တော့ကျင့်သုံးဖို့ဘယ်လိုမှမဖြစ်နိုင်ဘူး အဲ့တော့သူဘာဖြစ်တုံဆိုတော့သူမကျင်သုံးနိုင်တာမကျင်သုံးနိုင်တာတွေမဟုတ်တော့ပါပဲနဲ့ကျင်သုံးနေတဲ့လူတွေကိုတောင်လူအလို့ထင်ပြီးတော့အတိပ္ပယ်မရှိတာတွေလုံနေတဲ့လူလို့တောင်ထပ်ပြီးတော့ထင်တယ်အမှားတွေကဆက်ဆက်ဆက်ဆက်ပြီးတော့ဘာဖြစ်သွားတာတော့ဖြစ်သွားတာသဘောပေါက်ရဲ့လားနော်ကိုမကျင်သုံးုံနဲ့မကဘူးကျင်သုံးတဲ့လူကိုဘာအသုံးမချဘူးလို့ထင်သွားတော့တာပေါ့ဟုတ်လားဒါကိုမြတ်စွာဘုရားဟောတာနော်တိခန့်ခြင်းဖြင့်နှစ်ဖက်သားကိုရှေးကူနေတဲ့လူကိုပဲ သူတော်ကောင်းတရားနားမလဲတဲ့လူတွေကလူအတွေလူမိုက်တွေလို့ထင်နေကြတာတဲ့ဟုတ်လားအဲ့ဒါတူတူပြောရရင်အဲ့ဒီတကမြတ်စွာဘုရားကိုလာဆဲတဲ့ကနော်အကျွတ်တရားရတယ်ဟုတ်လားအဲ့တော့ဒီဒေသနာလေးရလည်းပဲမှတ်သားစရာအများကြီးကောင်းတယ်ပေါ့နော်ပစ္စည်းလာပြီးတော့နော်ကိုတဲတယ်ကိုမစားဘူးဆိုရင်သူ့ဟာပဲဖြစ်မယ်ဒါလူတိုင်းကြားဘူးတဲ့အကြောင်းအရာလေးမှတ်သားစရာလည်းအလွန်ကောင်းပါတယ်ဟုတ်လားဒါကြောင့်စိတ်တူစရာတွေကိုမယူမိဖို့အရေးကြီးတယ်ပေါ့ဟုတ်လား ဒါသိခံခြင်းတရားနဲ့ပတ်သက်ပြီးတော့ဘုံဘုံတို့မြတ်စွာဘုရားရဲ့အမြင်တွေကိုပြောပြတာနော်อืมဂျားထဲမှာဘုံဘုံဗာလေးပြောဖို့စီစဉ်ထားတယ်ဆိုတော့တော့ရွှေကျင်စရိုကြီးရဲ့အဆုံးမှရှိတယ်အဲ့ဒါခန္တီတံဝရကထာမှာအများကြီးရေးတာရှိတယ်တစ်ပင်ကြီးတပင်ကိုလှဲမယ်ဆိုလို့ရှိရင်အဲ့ဒီတစ်ပင်ကြီးကမလဲမချင်းသူ့ကိုလှဲတဲ့လူကိုပဲအရေးနဲ့အေးမြစေတယ်ဘလောက်ကောင်းတဲ့ဥမာတွေတော့နောက်သူတော်ကောင်းတို့ရဲ့သဘောထားဆိုတာအဲ့ဒီတစ်ပင်ကြီးနဲ့တူတယ်လို့ပြောချင်တာနော် နန္တာတုံများဟာမီးရှို့ပြီးဆိုရင်သူပြာကြမသွားမချင်းသူ့ကိုမီးရှို့တဲ့လူကိုအနံ့ဖြင့်မှုေးစေတယ်ဒါသူပြောခဲ့တဲ့စကားလေးတွေဟုတ်လားဗရမ ्या ကြောင်များ သူ့ကိုသွေးတဲ့လူကိုပဲသူကုံမသွားမချင်းနော် သူ့ရဲ့အယောင်အဆင်းလေးနဲ့စိတ်ကိုကြည်နူးစေတယ်ပေါ့သူတော်ကောင်းကလည်းပဲကိုယ့်ကိုနှိပ်စက်တဲ့လူကိုသူမသိမချင်းမေတ္တာတရားဖြင့်အေးချမ်းစေတယ်အစရိုကြီးပြောခဲ့တာလေးတွေရေးခဲ့တာလေးတွေအဲ့ဒီမှာဘုံဘုံတို့တစ်ခုဟာလေးကိုဘုံဘုံတော်တော်သဘောကျတယ် ။မြတ်စွာဘုရားအာလာဝကဘလူးကိုချွတ်တဲ့အခါလူတိုင်းကြားဘူးတယ်နော်။အဲ့ဒါအာလာဝကဘလူးကလက်နှစ်မျိုးစုံနဲ့မြတ်စွာဘုရားကိုပြစ်တယ်။မြတ်စွာဘုရားရဲ့တိခဏနိုင်စွမ်းအလွန်မြင့်မေတ္တာတရားလည်းအလွန်ကြီးတယ်။အဲ့လိုကြီးတဲ့အခါကျတော့မြတ်စွာဘုရားရဲ့တိခဏခြင်းလက်နှက်ကိုသူ့ရဲ့လက်နှက်တွေကဘလို့မှထိုးလို့တိုးလို့မပေါက်ဘူး။မပေါက်တော့သူပြစ်လိုက်တဲ့လက်နှက်တွေကမြတ်စွာဘုရားရဲ့ရှေ့မှာပန်းပွင့်နေလားဖြစ်တယ်လို့ဆိုတယ်။လွန်ဆန်းကျင်။ အဲ့တော့မြတ်သူ့လက်နဲ့တရားမြတ်စွာဘုရားကိုပန်းအနေနဲ့လာပူဆိုတယ်လို့မျိုးဖြစ်နေပန်းကုန်းတွေဖြစ်သွားပန်းပွင့်တွေဖြစ်သွားအဲ့လိုဖြစ်အဲ့ဒါကိုဆိုကြီးကဥပမာယူတာနော်အာလာဝကရဲ့လက်နဲ့တရားမြတ်စွာဘုရားရဲ့ရှေ့မှာပန်းတွေဖြစ်သွားတယ်မြတ်စွာဘုရားကိုအပူပူဇော်ကြတဲ့နော်ဝိတုပစ္စည်းလေးတွေဖြစ်သွားတယ်ပေါ့နော်အဲ့ဒီဥမာလိုပဲတဲ့မကောင်းတဲ့လူတွေကကိုယ်ကိုနော်လာပြီးတော့စောကမောကပြောတာတွေဒုက္ခပေးကြတာတွေအဲ့ဒါတွေကိုကိုယ်အမြန်သီးခံလိုက်မယ်ဆိုရင်အဲ့ဒါဟာကိုယ့်အတွက် သူတော်ကောင်းဂုံဆိုတဲ့အလှဆင်ပြီးသားဖြစ်သွားတယ်တဲ့။ဂိုင်ဘလောက်ကောင်းတဲ့အတွေ့တော့နော်အစင်မပြေတာကိုကိုကသီးမခံနိုင်ဘူးဆိုရင်အဲ့ဒီသူတော်ကောင်းဂုံအလှပြက်သွားတယ်နော်ကိုကစိတ်တူသွားပြီဆိုရင်တော့အဲ့ဒါကိုကအယုတ်ဆိုးသွားပြီပေါ့နော်တကယ်လို့ကိုကစိတ်မတူဘူးဆိုလို့ရှိရင်တော့ဒါသူ့ရဲ့စော်ကားတဲ့အချက်ကကိုပဲကိုယ်အလှဆင်ပေးတယ်လို့မျိုးဖြစ်သွားတယ်အာလဝကရဲ့လက်နက်ကပဲသီးခံနိုင်တဲ့မြတ်စွာဘုရားအတွက်တော့ဘာဖြစ်သွားတော့ပန်းနေဖြစ်သွားတယ်အဲ့ဒါကိုဆရာကြီးကရေးတာ နော်ယထာလာဝကယက္ခေနာဝိသေဇံအာယုဒံခလုတထုမုခေမာလာဇာတံတထုံမန္တေဟိသောဗနံနော်တထာလောကေအတန္တေဟိဒုက္ခေဟိသစ္စိတာယုခံတန္တဝန္တံဝဒ္ဒပေတံတန္တိမန္တေဟိသောဗနံတဲ့ဒီကထာလေးတွေကြတော့ဘုန်းဘုန်းတို့မရဘူးနော်အရာကြက်ထားရင်ကောင်းမှာဟုတ်လားအာလဝကယက္ခိနာအာလဝကဘီလူတိဝိသဇံပြက်တော့အပ်သောအာယုဒံလက်နှက်ကြီးငယ်ဟူသည်မြသည်ခလုစင်စစ် တထုမူခေမြတ်စွာဘုရား၏မျက်မှောက်တော်၌မာလာပန်းကုံပန်းတီးတပွဲသည်ဇာတံဖြစ်၍တတ္ထမြတ်စွာတထုံမြတ်စွာဘုရားကိုတောပနံတင့်တယ်အောင်မန္တေတိယထာတစားဆင်တကဲ့သို့ဘာမှနားမလဲကြမရှိဘူးနော်အာလာဘကပြစ်လိုက်တဲ့လက်နဲ့တည်းဟာမြတ်စွာဘုရားရဲ့မျက်မှောက်တော်မှာနော်တင့်တယ်တဲ့ပန်းလေးတွေဖြစ်သွားတယ်တစားဆင်တယ်လို့ဖြစ်သွားတယ်ဟုတ်လားတထာထို့တူလောကီလောကရ၌အတန်တေဟိမသူတော်ဖြစ်ကုန်သောဒုဋ္ဌိဟိနော်လူညစ်လူဆိုးတို့သည်တစ္ဆိတံပြစ်လွတ်အပ်သောအာယုဒံပြစ်တင်ကဲ့ရဲ့ အရွယ်အဆောင်မကောင်းဆိုမည်အတီတီသောလက်နက်ဟူသမျှတို့သည်တန်တဝန္တံသူတော်ကောင်းတို့၏တီးခံခြင်းနူးညံ့သိမ်မွေ့ခြင်းအစရှိသောဂုဏ်ကျေးဇူးအပေါင်းကိုဝိဒ္ဓပင်တံပွားစေသည်ဖြစ်၍တန်တေသူတော်ကောင်းတို့ကိုသောဗနံတင့်တယ်အောင်မန္တေတိတစားဆင်သည်မြည်လေ၏သူတပည့်တွေကိုဆုံးမတာတရားကတီးခံနိုင်မယ်ဆိုရင်နော်သူယုံမာတို့ရဲ့ပြောဆိုလာတဲ့စောကားလာတဲ့အချက်တွေကကိုယ်ကိုတန်းစာဆင်ပေးသလိုဖြစ်သွားတယ်တဲ့ အေဒင်ဤအဲ့ဒီအရာကိုတရံတရံတော့အောက်မိတ်ကုန်သည်ဖြစ်၍မရှံငါဤတိတ်တာလူရှင်မဆူထိုးထိုးတပြည့်ကြီးငယ်ဟူသည်များတို့သည်ခန္တိမာခန္တိမန္တာတိခန့်ခြင်းကုန်နှင့်ပြည့်စုံကြကုန်သည်ဖြစ်၍ကုရဏံအမျက်ထွက်ကုန်သောသူတို့ဤတန်တိတာယုခံလွတ်လိုက်သောလက်နက်ဟူသည်များကိုမာလာကုဏပန်းကုန်းတပွဲကိုနောဇနာပင်တို့ဖြစ်စေနိုင်ကုန်သည်ဖြစ်၍နောတတ်ထံမိမိကိုယ်ကိုသောပနံတင့်တယ်အောင်မန္တင်တုတန်းစာဆင်နိုင်ကြပါစေကုန်တည်းတဲ့။နောက်သူများကိုကို စော်ကားမော်ကပြောလာပြီးရှိုးလာပြီးဆိုလို့ရှိရင်နော်သီးခံခြင်းအပြင်ကိုကိုကိုလှပအောင်တန်းစာဆင်နိုင်ပါစေလို့ပြောတာအဲ့တော့ဒီအဆုံးမလေးကလည်းပဲအလွန်သီးခံခြင်းတရားနဲ့ပတ်သက်ပြီးတော့ပြောစရာကောင်းတယ်ပေါ့ဟုတ်လားอืมနောက်ပြီးတော့ဘုန်းဘုန်းတို့ဒီကနေ့ညဏီကုန်းပိုင်းအနေနဲ့ပါပြောခြင်းအောင်ဆိုတော့ဟိုတော့ကနော်ရန်သူအကြိုက်လိုက်ကြမှာလားဆိုပြီးတော့ဘုန်းဘုန်းတို့တရားကောင်းစဉ်လေးတက်ပြီးတော့ဒေါသနဲ့ပတ်သက်ပြီးတော့ဟောတာတဲ့တရားတစ်ပုဒ်ရှိတယ် အဲ့ဒီတရားထဲမှာလည်းပဲဒီဇတ်တော်လေးကိုဘုံဘုံထည့်ပြီးတော့ပြောဦးတယ်အခုလည်းပဲဒါကိုပြောခြင်းစိတ်ရှိတယ်ပေါ့နော်ဘာလို့ပြောခြင်းစိတ်ရှိတုံးဆိုတော့ဒေါသရဲ့အပြစ်ကို ပြောထားတာဟာတော့ခန္တီတရားရှိအောင်ကြိုးပမ်းတဲ့နေရာမှာ အများကြီးအထောက်အကူပြုတယ်ဆိုတာကို စိတ်ထဲမှာသဘောပေါက်မိလို့ပေါ့နော်ဒေါသဟာဘလို့ဆိုးတယ်ဘလောက်ဒုက္ခများတယ်နော်ဒါကိုဘုံဘုံတို့နားလည်ရင်နားတယ်တလောက် ဒီဒေါသမဖြစ်အောင်ဒေါသနည်းအောင်ထိမ့်သိမ့်တဲ့ခန္တီတရားဟာနော်ဘလောက်အရေးပါတယ်လဲဆိုတာကိုဘုံဘုံတို့တပြိုင်တည်းသဘောပေါက်နိုင်တယ်ပေါ့ဟုတ်လားဒါကြောင့်ခန္တီဖြစ်အောင်ကြိုးစားတဲ့နေရာမှာဒေါသရဲ့အပြစ်ကိုစဉ်းစားဆင်ခြင်တတ်ဖို့ကလည်းပဲနော်အစိတ်အပိုင်းတစ်ခုအနေနဲ့အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုမြင်ရမယ်ဟုတ်လားအဲဒါကြောင့်မလို့ဒေါသရဲ့အပြစ်တွေကိုပြောထားလို့ဒီဇတ်တော်လေးကိုဘုံဘုံပြောခြင်းဇတ်တော်လေးနာမည်ကဆူလာဘောဓိဇတ်တဲ့နော်ဆူလာဘောဓိဇတ် နောက်တစ်ခုသောဘဝတုန်းကဘုရားလောင်းကအလွန်ချမ်းသာတဲ့အမျိုးမှာလူသွားဖြစ်တယ်အဲဘောဓိကုမာရလို့မိဘတွေကနာမည်ပေးတယ်အဲ့ဒါအရွယ်ရောက်လာတဲ့အခါကျတော့မျိုးကောင်းသမီးလေးတယောက်နဲ့လက်ထပ်ပေးတယ်ဒါပေမဲ့ဒီဇက်တော်မှာသူတို့ရဲ့ထူခြားချက်ကဘုရားလောင်းရောဘုရားလောင်းနဲ့နော်အဲ့ဒီထိမ်းမြမင်္ဂလာပြုတဲ့အမျိုးသမီးလေးရောနှစ်ယောက်စလုံးကမြမပြည်ကလာကြတာလို့ဆိုတယ်။နော်မြမတွေဆိုတာကာမရာဂကင်းကွာကြတဲ့ပုံကိုယ်တွေတက်တန်းကလည်းအလွန်ရှည်တဲ့အတွက်ကြောင့်အဲ့ဒီကာမရာဂ နော်အလေးအကျင့်တွေဟာလူဘဝရောက်လာတဲ့ခါမှာအလွန်တရာကိုပဲမရှိသလောက်နေပါနေပါတယ်ပေါ့ဒါကြောင့်သူတို့ဟာမောင်လိုနှမလိုပဲစင်စင်ကြဲကြဲနေကြတယ်အဲ့ဒါအမေဖေးသေးသွားတဲ့အခါမှာဖခင်လောင်းကရှိသမျှစည်းတွေနေကိုသူ့ရဲ့အမျိုးသမီးကိုအပ်တယ်ငါတော့ရသေးဝတ်တော့မေအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအမျိုးသမီးလေးကလည်းပဲဒီပစ္စည်းတွေကိုသူလည်းမမက်မောဘူးပေါ့နော်ဒါကြောင့်သူလည်းပဲလိုက်ပြီးတော့ရသေးဝတ်ပြရစီဆိုတော့အဲ့ဒီမှာနှစ်ယောက်သားအတူတူတော်ထွက်ကြရသေးဝတ်ကြတာပေါ့ အဲ့ဒီမှာဘုံဘုံထင်ပါတယ်ဘုရားလောင်းကဒီအမျိုးသမီးပါနေတဲ့အခါကျတော့လွတ်လွတ်ကျွတ်ကျွတ်သူတော်ကောင်းအကျင့်ကိုဇံရအောင်ကျင့်တဲ့အကျင့်ကိုသူထိထိရောက်ရောက်မကျင့်နိုင်ဘူးလို့ထင်တယ်ဒါကြောင့်သူဇံမရဘူးနော်အဲ့ဒါဒါပေမဲ့လို့ဒီ၄50နှစ်လောက်နေတဲ့အခါကျတော့ခန္ဓာကိုယ်နော်အချင်တက်အငံတက်လိုတဲ့အတွက်ကြောင့်ဗာရဏတိပြည်ကိုသူတို့ရောက်လာကြတယ်ရောက်လာကြပြီးတော့အဲ့ဒီဘုရင်ရဲ့ဥယျာဉ်ကြီးရဲ့အစွန်မှာနော်တစ်ပင်နေနာမှာသူတို့အဲ့ဒါလိုသတိချပြီးတော့နေကြတာပေါ့ဟုတ်လား အဲ့လိုနေကြရင်းနဲ့ဥယျင်ထွက်လာတဲ့ရှင်မင်းကဒီယသိဟိုနှစ်ယောက်ကိုတွေ့တဲ့အခါမှာယသိမရဲ့ရုပ်ဆင်းအင်္ဂါကအလွန်တင့်တယ်တဲ့အတွက်ကြောင့်ဒီယသိမကိုသူကတိမ့်ပိုက်ခြင်းအဲ့ဒါနဲ့ဘုရားလောင်းဖြစ်တဲ့ယသိကိုမေးတယ်ဒီယသိမလေးကသင်နဲ့ဘာတော်တာတော့အဲ့တော့ဘုရားလောင်းကလည်းအမှန်တိုင်းပြောတယ်ငါနဲ့ဘာမှတော့မတော်ဘူးဒါပေမဲ့လူဘဝတုန်းကတော့ဒါငါရဲ့ဇနီးမရပဲလို့ပြောတယ်အဲ့လိုပြောတဲ့ကြားပဲရှင်မင်းက အဲ့ဒါလို့ဆိုရင်ဘာမှမတော်ဘူးဆိုရင်ဟုတ်ပြီဆိုပြီးတော့ဒီမင်းချင်းအနေနဲ့ဒီရသေးမလေးကိုနန်းတော်ကိုပို့လိုက်ဆိုပြီးတော့ခေါ်သွားတယ်အဲ့တော့ရသေးမလေးကငိုးယူပြီးတော့လိုက်သွားတာပေါ့နော်အတင်းကျပ်ဆိုတာအဲ့ဒါဟိုရောက်တဲ့အခါကျတော့မိဖုရားမြောက်မယ်အစာရှိသဖြင့်သူ့ကိုနော်သွေးဆောင်ဖျားယောင်းတော်လည်းပဲစိတ်မပါအဲ့ဒါနဲ့သူဘယင်ကလည်းစိတ်ပြက်ပြီးတော့ဒီရသေးမလေးကိုအခန်းတစ်ခန်းထဲမှာလုံအောင်ပိတ်ထားပြီးတော့သူစဉ်းစားတယ်။ဘာစဉ်းစားတော့ဆိုတော့ရသေးတွေဆိုတာ တော့ဂါထာမန္တရာတက်တွေဘာတွေဂန္ဓာရီတက်တွေတက်တက်တယ်အဲ့တော့ငါ့ကိုမြန်ဒုက္ခရအောင်လုပ်ရင်တော့ခက်သားပဲဆိုပြီးတော့ဖះလောင်ဥယျာဉ်ထဲမှာကြံရစ်တဲ့ဖះလောင်ရစ်တဲ့ဘာတွေမြန်မဟုတ်တာတွေမြန်လုပ်နေမလဲမသိဘူးဆိုတော့သွားကြည့်။ तू ကမဟုတ်တာလုပ်ထားတာဆိုတော့ तू မြန်မဟုတ်တာလုပ်လိုက်မယ်လို့ तू ကလည်းထင်းနေတာပေါ့နော်။အဲ့ဒါနဲ့ဟိုရောက်တဲ့ခါကျတော့ဖះလောင်ကသင်္ကန်းချုပ်နေ။သင်္ကန်းချုပ်နေတဲ့ခါကျတော့သူကနောင်နာကနေသွားတာ။သွားပြီးတော့အဲ့ဒါဖះလောင်ကြည့်တဲ့ခါကျတော့အော်တင့်ရဲ့အမျိုးသမီးကိုယူသွားလို့တင်ရငါ့ကို မမြင်ဉာဏ်ဆောင်းနေတာလားစိတ်တွေတိုးနေတာလားပေါ့အဲ့တော့ဘုရားလောင်းကစိတ်မတိုးပါဘူးပေါ့အဲ့ဒီမှာဘုရားလောင်းပြန်ပြောတဲ့စကားလေးတွေကအလွန်မှတ်သားစရာကောင်းတယ်ငါတန်တန်မှာဖြစ်တော့ဖြစ်တယ်ဒါပေမဲ့အပြင်မထွက်စေရဘူးနော်ဖြစ်တော့ဖြစ်တယ်အပြင်မထွက်စေရဘူးဒါဟုသူအမြဲတမ်းပြောတယ်အဲ့ဒါကိုဘုရင်ကလည်းနားမလဲဘူးဖြစ်တော့ဖြစ်တယ်အပြင်မထွက်အပြင်မထွက်ဘူးဆိုတာကိုနားမလဲနားမလဲတော့မေးတဲ့အခါမှာငါဟာပုထုသင်တဘာဝမဟုတ်လို့ နော်တင်ဒီလိုလှုပ်သွားတဲ့အခါမှာစိတ်တူမှုဆိုတဲ့ဒေါသဖြစ်တယ်တဲ့ဒါပေမဲ့အဲ့ဒီဒေါသကို အပြင်ကို မထွက်စေရဘူးတဲ့နော်မြူးမုံတွေစိုက်နေတယ်မြူးတွေထနေတယ်ဖုံတွေထနေတယ်အဲ့ဒီအချိန်မှာမိုးကြီးဝုန်းဝုန်းနဲ့ရွာချလိုက်တဲ့အခါမှာတောက်လျှောက်ပဲစောစောကထနေတဲ့မြူးတွေဟာရှင်းသွားတယ်လို့နော်ငါတန်တန်မှာဖြစ်လာတဲ့အမျက်ဒေါသဆိုတဲ့မြူးမုံတွေကိုငါရဲ့တတိတံပစဉ်ဆိုတဲ့တတိတရားဉာဏ်ပညာတရားတွေနဲ့ တခါတည်းငိမ့်သွားအောင်လှုပ်ပြမယ်ပေါ့နော်ထလာတဲ့မြူတွေကိုမိုးရေနဲ့ငိမ့်လိုက်တယ်လို့မျိုးဖြစ်လာတဲ့ဒေါသတွေကိုတခဏချင်းသူဟာငြိမ်သက်သွားအောင်လုပ်မယ်ပေါ့အဲ့တော့ဖြစ်တော့ဖြစ်တယ်မထွက်ဘူးဆိုတာဒေါသတော့ဖြစ်တယ်ဒါပေမဲ့ကာယကံဝစီကံနေနဲ့ဟုတ်လားပြင်မဲ့မှာဒီလူဒေါသဖြစ်နေတယ်လို့သိတာလောက်တဲ့အမူအရာမပြဘူးပေါ့ထိမ့်ထားတာကိုပြောတာအဲ့လိုပြောရင်လည်းအဲ့ဒီဘယင်ကိုဟောခဲ့တဲ့ဂါထာတွေပေါ့နော်နောက်ဆုံးအဲ့ဒီဂါထာတွေကိုနာယူပြီးတော့ ဒီရသေးမလေးကိုသူ့ကိုပဲပြန်ပြီးတော့ဘုရင်ကပြန်ပေးတာပါဒါပေမဲ့ဘုံဘုံတို့အတွက်အမျက်ထွက်တာကဘာလဲဆိုတော့ဘုရားလောင်းပြောခဲ့တဲ့ဂါထာတွေပေါ့အလွန်ကောင်းတဲ့ဒေါသနဲ့ပတ်သက်ပြီးတော့ပြောတာနော်သီခံဖို့ကြိုးစားတဲ့ပုံကိုယ်တွေကဒေါသရဲ့အဖြစ်ကိုလည်းဘာလို့တက်ဖို့လို့တော့မြင်တတ်ဖို့လိုမယ်ပေါ့အဲ့မှာဘာပြောတော့ယံမိကောတွေအကျင်အမျက်တွေဇာတိဖြစ်လာလက်တွေရှိသောနပတ္တိမိမိအကျိုးတရားအကျိုးကိုမမြင်ယံမိအကျင်အမျက်တွေအဇာတိမဖြစ်သည်ရှိသော တာတုကောင်းစွာပတ္တိမိမိအကျိုးသူတစ်ပါးအကျိုးကိုမြင်ဤတယ်ပါဠိလေးကသူကဖြစ်လို့ရှိရင် မမြင်ဘူးမဖြစ်ရင်မြင်တယ်လို့ပြောတာဒါပါတော့စကားလေးကအလွန်လှတယ်နော်နော်ဖြစ်ရင်မမြင်ဘူးမဖြစ်ရင်မြင်တယ်အဲ့ဒါဒေါသကိုပြောတာဒေါသဖြစ်ရင်ဘာမြင်တော့ဘူးလို့ပြောတာဒေါသမဖြစ်ရင်ဘာဖြစ်ဖြစ်မြင်တယ်လို့ပြောတာဘလောက်ကောင်းတော့ဒါကိုပို့ပြီးတော့ဘုံဘုံတို့ရှင်းအောင်ပြောမယ်ဆိုတော့ဒေါသဖြစ်ပြီဆိုရင်ကမ်းပြီဒေါသမဖြစ်ဘူးဆိုမှမြင်ပါ ဒါဝစပြောတာနော်ဒုမေဒကောစရောပညာမရှိသောသူတို့၏ကျက်စားရာဖြစ်သောတောကောတော့ထိုအမျက်သည်မေငါအာဥပ္ပစီဖြစ်၏နောမုတ်ရှိငါကိုမှပြင်သို့မထွက်တယ်ဒေါသကိုသူကဘယ်လိုပြောတော့သုံနှုံးတာလေရနော်ဒုမေဒကောစရောတဲ့ညံနေတဲ့လူတွေရဲ့ကျက်စားရာတဲ့နော်ဒေါသကိုညံနေတဲ့လူရဲ့ကျက်စားရာလို့ပြောတာအလွန်ကောင်းတယ်စဉ်းစား စိတ်တူရင်းနဲ့အချိန်ကုန်နေတာအဲ့တော့စိတ်တူတရားတွေပဲစဉ်းစားနေတယ်မကျင်တဲ့ချက်တွေပဲစဉ်းစားရင်းနဲ့အချိန်ကုန်နေတာဘာလို့လဲတော့ကြက်စားနေတာစိတ်ကနွားတွေနွားစက်ကြက်ထဲမှာကြက်စားနေတယ်ဟာတော့ကြဟိုပင်လေးစားလိုက်ဒီနားစားလိုက်သူဒီနားကိုဘယ်မှမထွက်ဘူးစကြက်ဆိုတာအဲ့ဒါပြောရအောင်နော်အဲ့တော့လူမိုက်တွေရဲ့စကြက်ကဘာတော့အခုဒီဒေသနာရဒေါသဒေါသဆိုတာလူမိုက်တို့ရဲ့ကြက်စားရမကျင်တဲ့ချက်ပဲတွေးနေတာဘာလို့သူ့ကိုလူမိုက်လို့ပြောရတာတော့မကျင်တဲ့ချက်တွေးနေတော့စိတ်တွေပူလောင်နေဘာအကျိုးမှမရှိဘူး အကျိုးမဲ့တွေနဲ့ပဲအချိန်ကုန်တယ်ဒေါသဖြစ်ရတာလောက်ရှုံးတာမရှိဘူးဟုတ်လားဒါကြောင့်မလို့နော်ဒုံမေဒကောစရောတယ်လူမိုက်တို့ဤကျက်စားရာဖြစ်သောပောကောတော့ထိုအမျက်ဒီမေငါဥပ္ပစီဖြစ်၏နောမုတ်စီမထွက်တယ်ဖြစ်တော့ဖြစ်တယ်ပြင်းမမထွက်ဘူးတဲ့အနာဂံမဖြစ်လို့မပေရသေးလို့ဒေါသမဖြစ်ဘူးလို့တော့သူမပြောဘူးနော်ဒေါသတော့ဖြစ်တယ်ဒါပေမဲ့ဘာတော့မထွက်ဘူးတဲ့နော်ဒါပထမကထာလေးနော် သေချာမှတ်တာဟုတ်လားဖြစ်ရင်မမြင်ဘူးမဖြစ်ရင်မြင်တယ် လူမိုက်ရဲ့ကျက်စားရဖြစ်တဲ့အဲ့ဒီအမျက်ဟာငါတန်တမှာဖြစ်တယ်သို့တော့မထွက်ဘူးတဲ့ဟုတ်လားနောက်တကထာဇာတေနဖြစ်သောယေနအချင်းအမျက်ဒေါသဖြင့်ဒုက္ခမေတိနောကိုဆင်းရဲစိတ်ဆင်းရဲကိုအလိုရှိကုန်သောအမိတ္တယံသူတို့သည်နန္ဒန်တိနှစ်သက်ကုန်၏ဟာဒေါသဖြစ်ပြီးရှင်ရဲ့ကိုယ့်ရဲ့ယံသူတွေကသဘောကျအဲ့တော့ဒေါသဖြစ်ပြီးရှင်ကိုကဒုက္ခရောက်တော့တာလေကိုဒုက္ခရောက်တာကိုချစ်တဲ့လူကဘယ်သဘောကျမှာတော့မုန်းတဲ့လူကသဘောကျတာပေါ့ ရန်သူကြိုက်လိုက်ကြမှာလားဆိုတာအဲ့ဒီဒေသနာလေးကိုအခြေခံပြီးတော့ဟောတာလေဟုတ်တယ်မဟုတ်လားရုပ်တွေပြက်သွားတာစီးပွားတွေပြက်သွားတာအကျိုးတွေမဲ့ကုန်တာဆက်ဆံရေးတွေပြက်ကုန်တာနောက်ဆုံးစင်နေရဲသေးရဆင်းရဲရဲ့အပေလေငရဲရောက်တည်တီဒေါသအကျိုးမဲ့တွေအများကြီးကိုဖြစ်စေတဲ့အဲ့ဒါလို့ဆိုရင်မုန်းတဲ့လူတွေကကိုယ်ရန်သူတွေကဘာဖြစ်ကုန်ပြီတော့သဘောကျကုန်ပြီဒါကိုပြောတာဒီမှာလဲအနှစ်ချုပ်ကလေးပြောတာဟုတ်လားဇာတိနာဖြစ်သောယေနအကျင့်မြတ်ဒေါသဖြင့်ဒုက္ခမေတ္တိနောကိုဆင်းရဲစိတ်ဆင်းရဲကိုအလိုရှိကုန်သော အမိတ္တရန်သူတို့သည်နန္ဒန်တိနှစ်သက်ကုန်၏ဒုံမေရကောစတော်ညံတဲ့သူတွေရဲ့ကျက်စားရဖြစ်သောတောကောတော်ထိုအမြင့်သည်မင်းကဥပ္ပစီဖြစ်နောမုတ်စီမထွက်တဲ့ဒီစကားလေးကတော့ထပ်ပြောတာပဲနော်ညံနေတဲ့လူရဲ့ကျက်စားရဖြစ်တယ်အဲ့ဒီအမြင့်ဒေါသငါတန်တမှာဖြစ်တယ်သို့တော့ဒီခန္ဓာကိုယ်ကြီးကတော့ပြင်ဘက်ကိုထွက်မသွားဘူးတဲ့ရတမိန်စာအကျင့်အမြတ်ဒေါသတိလီဇာယမာနံပိဖြစ်လက်တော်တတထမိမိအကျိုးစီးပွားကိုနာဝဘုဇ္ဇတိမသိဘူး ဒုံမီဒကောစတော်ပညာမဲ့တို့၏ကျက်စားရာဖြစ်သောတောကောတော်ထိုအမျက်သည်မင်းငါအားမင်းငါဥပ္ပစီဖြစ်၏နောမုတ်ရှိငါကိုမှပြင်ပသို့မထွက်။ဒါကြတော့သူကပါတော့ဒေါသဖြစ်လာပြီဆိုရင်ကိုယ့်ရဲ့အကျိုးစီးပွားအဲ့ဒီလိုဟာမသိဘူးတဲ့အကျိုးမဲ့တွေကိုပဲသူလှုပ်တော့မယ်လို့ပြောတာပေါ့နော်။ဒါကြောင့်ညံနေတဲ့သူတို့ရဲ့ကျက်စားရာဖြစ်တဲ့အဲ့ဒီဒေါသငါတန်တမှာဖြစ်တယ်သို့တော့မထွက်တဲ့။ဟုတ်လား။ဆက်ပြီးတော့ပြောတယ်ယေနအကျင်ဒေါသသည်အဘိဗုတော်နှိမ့်ဆက်အပ်သောသူတို့သည်ကုသလံကုသိုလ်ကိုဇဟာတိစွန့်တတ်၏ ဝိပုလံပြက်ပြောသောအထင်စာပြီးအကျိုးစီးပွားကိုလေပရက်ကရေအပပြုလိုက်၏ဒေါသနှိပ်စက်ပြီဆိုလို့ရှိရင်တဲ့ကောင်းတာတွေအကုန်လုံးစွန့်ပလိုက်တော့နော်ကိုယ့်ရဲ့အကျိုးစီးပွားအစ်စ်ကိုလည်းပဲအပပြုလိုက်တယ်ဆိုတော့ခရူးမဆိုင်တော့ဘာဖြစ်ဖြစ်ကွာဟုတ်လားမဟာရာဇမင်းမြတ်တဗိမသေတော်များစွာသောကိလေသာဟုသောစစ်တီနှင့်ပြည့်စုံသောဘလဝပမတ္တိအားရှိသော သူတို့ကို နှိမ်နှင်းနိုင်သောတောကောတော့ထိုအမျက်သည်မေငါအတန်တိကအထံမှနမုံစတာမထွက်တယ်အမျက်ဆိုတာအားကြီးတဲ့လူတွေကိုတောင်နှိပ်စက်နိုင်တယ်တဲ့နော်ဘလောက်ပဲအားရှိတယ်လို့ပဲပြောပြောဒေါသနဲ့တွေ့လို့ရှင်သူရှုံးတာပဲလို့ပြောတာသဘောပေါက်လားအဲ့ဒီလိုအမျက်မျိုးကငါတန်တန်မှာနော်ဖြစ်တော့ဖြစ်တယ်မထွက်ဘူးတဲ့ကထသမိန်မီးပို့ခုံကိုမတ္တမာနသမိန်နော်မီးပို့သည်ရှိတော့ပါဝကောနာမမီးမြည်သည်ဇာယတိဖြစ်၏ သောကိနိထိုမီးသည်ယတမအချင်းပုဂ္ဂိုလ်မှာဇာယတိဖြစ်တမေဝကတ္ထံထိုမီးဖြစ်ရာပုဂ္ဂိုလ်ကိုပဲလင်ဒဟတိလောင်၏ရှေ့တုန်းကမီးရခြင်းလဲဆိုရင်မီးပုဂ္ဂိုလ်နဲ့ပုတ်ကြအမာတက်သားလေးပေါ်မှာဆုံလေးထွင်းပြီးတော့အဲ့ဒီတမှာဝါးလေးတွေကိုနှုနေအောင်တတ်ပြီးတော့နော်ဒလက်အမာနဲ့ပုတ်တော့ပုတ်ပါများတော့ပူပြီးတော့မီးထွက်တယ်အဲ့ဒီမီးပုဂ္ဂိုလ်ကဖြစ်လာတဲ့မီးကိုတည်တည်ချာချာကြည့်ပေါ့အဲ့ဒီမီးကဘဇုကိုအရင်လောင်တာတုံးဆိုတော့အဲ့ဒီမီးပုဂ္ဂိုလ်ကိုအရင်လောင် မီးပုတ်ခုံကိုရှို့ဖို့အတွက်မီးလောက်တာတော့မဟုတ်ဘူးတနေရာမှာကူးပြီးတော့မီးပွားဖို့အတွက်မီးလောက်တာဒါပေမဲ့မီးဟာမီးဖြစ်ရာဌာနကိုအရင်လောက်လို့ဒေါသဖြစ်ပြီးရှင် ကိုအရင်ပူသူများအကျိုးမဲ့ကနောက်မှလှုပ်လောလောဆယ်ကိုအရင်ပူတာဆိုဒီဥမာအလွန်ကောင်းတယ်ဟုတ်လားဧဝံဤတုမန္တတပညာမရှိသောဘာလတ္တမိုက်မဲသောအဝိဇ္ဇာနတောအကျိုးရှိဘွားကိုမသိသော ပောတတတတ္တဝါအာတာရမနင်လားငါလားစသည်အဖြင့်လွန်စွာပြုတတ်သောလက္ခဏာရှိသော ကောတော့အမျက်သည်ဇာယတိဖြစ်၏တောပိထိုအမျက်ထွက်သောသူသည်လေတေနေဝထိုမိမိအမျက်ဖြင့်သာလျင်တရှတိပူလောင်၏တဲ့နောက်ဒေါသထွက်တဲ့လူကလည်းကိုယ်ပဲအရင်လောင်ရတယ်လို့ပြောတာဟုတ်လားတိနာကထသမေမျက်၆တစ်၆ရှိရာရ၌အဂိလောင်သောမိသည်ဝရတိဤဝပွားလေပြီးတကဲ့သို့ယတ္တအချင်းပညာလဲသောသူဟာကောတော့အမျက်သည်ပဝတတိပွား၏တတထိုအမျက်ဒေါသပွားသောသူဟာကာလပက္ခိလာခွေပက္ခ၌စန္ဒီမာဤဝါလာကဲ့သို့ယသောစည်းစိမ်ချမ်းသာတို့သည် ဟိယတိတရွေ့ရွေ့ဆုပ်ယုပ်၏တဲ့အတိပ္ပာယ်မှာပြောတော့မျက်ခြောက်တွေတေရွက်ခြောက်တွေရှိတဲ့နေရာမှာကြတဲ့မီးဘွားဟာတခဏချင်းပဲဝုန်းဝုန်းဆိုလောင်ပြစ်တယ်မဆောင်အောင်နော်ခြောက်နေတာဆိုတော့ခြောက်လောင်အဲ့လိုပဲလူမိုက်တန်တာမှာဖြစ်တဲ့ဒေါသခဏလေးနဲ့အကြီးဖြစ်လာတယ်တဲ့ကြောက်စရာကောင်းတယ်နော်ဒေါသဖြစ်လာပြီဆိုရင်ခဏလေးနဲ့ဝုန်းဝုန်းဖြစ်ပြီဆိုအဲ့ဒါဒီလူတော့တော်တော်မိုက်နေပြီဆိုတာနားလဲရမယ် အဲ့ဒါကိုလည်းတစ်ခါလေးဖြစ်တတ်တယ်နော်ဒေါသတွေဘာမှမပဲနဲ့ဝုံဝုံဖြစ်တတ်တာဟုတ်လားအဲ့လိုဆိုအဲ့ဒီအချိန်မှာကိုဘာဖြစ်တော့လူမိုက်ပေါ့နော်အဲ့ဒါလိုဒေါသဟာမျက်ခြောက်မှာကြတဲ့မိဘွားလိုမြန်မြန်ကြီးတောက်လောင်မယ်ဆိုလို့ရှိရင်နော် လာခွယ်ပက္ခမှာထွက်တဲ့လာတဲ့နော်လာပြီကျော်တရက်လာပြီကျော်နှစ်ရက်ဟာတဖြည်းဖြည်းနဲ့လာခွယ်နေရောက်လဲရောက်တော့လာမရှိတော့တဖြည်းဖြည်းနဲ့ဆုတ်သွားတာပေါ့နော်ဘာတွေဆုတ်သွားတာတော့ကောင်းတာတွေအကုန်လုံးဆုတ်ယုတ်သွားတာလို့ခေါ်တာဟုတ်လား နောက်ဆုံးကထာလေးကဘာပြောတော့အနေတော့မီးစာမရှိတော့ဒုမကေတုမီးလျံတိဥပသမတိဧဝငိမ့်တကဲ့သို့ယတအချင်းပညာရှိရာကောတော်အမျက်တိဥပသမတိငိမ့်ဤတတထိုအမျက်ငိမ့်သောသူဟာတုတ်ကပက်ခေလာဇံပက်ခ၌စန္ဒီမာဧဝလာကဲ့သို့ယသောအချံရန်စည်းတိမ်ချမ်းသာတို့သည်အာပုရတိတဖြည်းဖြည်းပြည့်ဤတဲ့မီးလောင်းနေတယ်ဆိုကြပါစို့အဲ့ဒီအချိန်မှာလောင်စာကုန်သွားတယ်လောင်စာကုန်တာနဲ့ဒီမီးကဘာဖြစ်ပြီးတော့ငိမ့်သွားဆက်လောင်စရာမရှိတော့ဘူး ဟုတ်လားအဲ့လိုပဲပညာရှိတန်တမှာဖြစ်တဲ့အမြက်ဟာလဲအစကတော့ဟုတ်ဆိုဖြစ်လိုက်တယ်ဒါပေမဲ့ခဏနေတာနဲ့ငြိမ့်သွားလောင်သာမရှိတဲ့နေရာမှာကြာတဲ့မီးပွားခဏလေးနဲ့ငြိမ့်သွားတယ်အဲ့လိုခဏလေးနဲ့ငြိမ့်သက်နိုင်မယ်ဆိုရင်တော့လာဇန်းပခမှာထွက်တဲ့လလို့ကောင်းမြတ်တာတွေဟာတဖြည်းဖြည်းနဲ့တိုးလာမယ်တဲ့လာဇန်၁ရက်၂ရက်၃ရက်လာပြီးနေလဲရောက်တော့ပါတော့လာပြီးပြီးသွားတယ်ပြီးတဲ့ဥမာလေးတွေကောင်းတယ်နော် လူမိုက်တို့ရဲ့အမျက်ဒေါသကတော့မျက်6တွေတိရွက်6တွေရှိတဲ့နေရာမှာကြားတယ်မီးလို့တဟုံဟုံတောက်အဲ့ဒါဘာဖြစ်တော့လာစုပ္ပခမှာထွက်တဲ့လှလို့ကောင်းတာတွေအကုန်လုံးဆုပ်ယုပ်သွားတယ်ဟုတ်လားပညာရှိတွေမှာဖြစ်တဲ့အမျက်ဒေါသကြတော့လောင်စာမရှိရမှာကြားတယ်မီးလို့တခဏချင်းပဲငြိမ့်သွားတယ်အဲ့ဒါဘာဖြစ်တော့လာဇံပခမှာထွက်တဲ့လှလို့ကောင်းတာတွေကတဖြည်းဖြည်းနဲ့တိုးလာတယ်တဲ့ဒါဖះလုံးပြောခဲ့တဲ့ဂါထာတွေပေါ့နော်ဆူလာဘောဓိဇတ်မှာလာတဲ့ဒေသနာတွေအဲ့တော့ဘုန်းဘုန်းတို့ဒါကဒီကနေ့ ဒါခန္တီနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့အကြောင်းအရာတွေပေါ့နော်တော်တော်လည်းများသွားပြီနော်နည်းနည်းလည်းတရားခါလိုက်တဲ့တောင်နည်းနည်းပို့ပြီးတော့ရှည်သွားပြီဟုတ်လားအဲ့ဒါပြောခဲ့တာတွေအကုန်လုံးအနှစ်ချုပ်ကြည့်ရအောင်နော်ခန္တီဆိုတာဘာလဲအစာပြောခဲ့တယ်ဟုတ်လားအဲ့တော့ခန္တီဆိုတာဘာတော့မြေကြီးလို့နော်သိခံနိုင်တဲ့အစွမ်းဟုတ်လားသိခံနိုင်ဖို့ကြိုးစားဘာတွေကိုသိခံရမှာတော့အပူရေးကိုဆလာမှုသိမှုကို၅မျိုးတောင်ပြောခဲ့တယ်နော်နောက်ဆုံးခန္ဓာကိုယ်ကဖြစ်ပေါ်လာတဲ့ယောဂါတွေကို ဟုတ်လားဒါတွေပြောခဲ့တယ်နော်ပြီးတော့ခန္တီနဲ့ပတ်သက်ပြီးတော့နော်မာဂန္ဒီမြတ်စွာဘုရားချီးမွမ်းခွန်ရက်ကဲ့ရဲ့ခွန်ရက်ပါကွာဆိုပြီးတော့ရှင်အနန္ဒာကိုပြောခဲ့တာဟုတ်လားရှင်မြောင်ကြီးဟာစစ်ပွဲမှာကြလာတဲ့မြားတန်တွေကိုတီးခံနိုင်တယ်လို့ငါတီးခံမယ်ချီးမွမ်းခွန်ရက်ကဲ့ရဲ့ခွန်ရက်ဆိုတာအဲ့ဒီဟာစတာနော်ဟုတ်တယ်ချီးမွမ်းသည်ဖြစ်တယ်ကဲ့သည်ဖြစ်တယ်ခဏပဲပြီးသွားတယ်နော်အဲပြီးတော့အကောသဘာရဒါဇာ ပစ္စည်းဥစ္စာတွေတဲတယ်စားရတွေတဲတယ်ကိုမစားဘူးဆိုရင်သူ့ဟာပဲပြန်ဖြစ်မယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောခဲ့တယ်နော်နောက်ရွှေချင်းဆိုတော့ဘုရားကြီးရဲ့အဆုံးအမတွေနောက်ဆုံးဆူလာဘောဓိဇတ်ဟုတ်လားဒေါသရဲ့အပြစ်အနာစာအလုံးဟာဘာကိုရည်ရွယ်တာလဲလို့မေးရင်ခန္တီတရားရဲ့တန်ဖိုးရှိဖို့နောက်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေနိုင်ဖို့အကျိုးမဲ့တွေကိုဖျက်ဆီးနိုင်ဖို့ဒါကိုရည်ရွယ်ပြီးတော့ပြောတာပဲဟုတ်လားအဲ့တော့ကိုယ်တန်တန်မှာခန္တီတရားရဲ့တန်ဖိုးရှိပုံကိုနားလည်မှုတွေမြင့်မားပြီးတော့ နော်ကျင့်သုံးလိုစီပို့ပြီးတော့ထက်သန်ဖို့ဆိုတဲ့ရွယ်ချက်နဲ့ပဲပြောလိုက်တာပဲဟုတ်လားဒါကြောင့်ခန္တီဆိုတဲ့အမျက်ဆုံးအကျင့်လို့မြတ်စွာဘုရားဟောထားတယ်ဒီသူတော်ကောင်းတရားနဲ့ပြည့်စုံအောင်ကျင့်သုံးနိုင်ကြပါသည်ပြည့်စုံအောင်ကျင့်သုံးနိုင်သဖြင့်နော်မင်္ဂလာတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံဖုန်ညံမျက်နှိပ်ပံကို လင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြဂုံရာတည်း